ဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတော်သလင်းလာပြီးရော10ရက်2021ခု6လပိုင်း30ရက်ကြာသပတေးနေ့ညချမ်းခါကာလမှာစကိုင်းမြို့ရှိမွန်ရက်ကွက်သစ္စာရွှေစီကျောင်းတိုက်အတွင်းမှာဘုံဘုံတို့38ဖြာမင်္ဂလာတရားဒေသနာတော်ဆိုပြီးတော့ဟောလာတာဒီကနေ့ မင်္ဂလာတရားတော်အပိုင်း32ပေါ့နော်နိဗ္ဗာန်တစ္ဆိကိရိယာစနိဗ္ဗာန်ချမ်းသာကို မျက်မှောက်ပြုနိုင်ခြင်းသည်မင်္ဂလာတဘောစဗြဟ္မာရှိရိယံစအရိယသစ္စာနတတနံနိဗ္ဗာန်တစ္ဆိကိရိယာစဧတံမင်္ဂလာမုဒ္ဓမအဲ့ဒီကာထာတော်မြတ်ထဲမှာလာရှိတဲ့နိဗ္ဗာန်တစ္ဆိကိရိယမင်္ဂလာ ပေါ့နော် နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ခြင်းဟာမင်္ဂလာတရားဖြစ်တယ်မင်္ဂလာတရားတွေထဲမှာမှအကြီးကျယ်ဆုံးမင်္ဂလာလို့တောင် ဆိုနိုင်မယ်လို့ထင်တယ်နော်တော့ဒီကနေ့ဘုံဘုံတို့ဒီနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ခြင်းဒီမင်္ဂလာဆိုတဲ့ဒီမင်္ဂလာနဲ့ပတ်သက်ပြီးတော့အပိုင်း၅ပိုင်းလောက်ဘုံဘုံတို့ပြောမယ်လို့စီစဉ်ထားတယ် နိဗ္ဗာန်ဆိုတာဘာကိုပြောတာတော့နိဗ္ဗာန်ဆိုတာမြင်ဖို့အလွန်ခက်တယ်နိဗ္ဗာန်ဆိုတာအကောင်းဆုံးချမ်းသာဖြစ်တယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်မှသာလေဘဝမှာတကယ်ပြောင်းလဲမှာဒါဆိုရင်အဲ့ဒီနိဗ္ဗာန်ချမ်းသာကိုရအောင်ဘယ်လိုလုပ်မလဲအကြံမြင်တရားကောင်းစဉ်လေး၅ခုအဲ့လိုလေးမှတ်သားနော်နိဗ္ဗာန်ဆိုတာဘာကို ပြောတာလဲနိဗ္ဗာန်ဆိုတာမြင်ဖို့အလွန်ခက်တယ် နိဗ္ဗာန်ဆိုတာအကောင်းဆုံးချမ်းသာဖြစ်တယ်အဲ့ဒီနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်မှသာလျှင်တကယ်ပြောင်းလဲသွားမှာတကယ်ပြောင်းလဲမှုအစစ်ဖြစ်ဖို့အဲ့ဒီနိဗ္ဗာန်ချမ်းသာကိုရဖို့ဘလို့စ조사အထောက်ရမလဲဆိုတဲ့အပိုင်းเนาะအဲ့တော့ဘုံဘုံတို့ဒီမင်္ဂလာနဲ့ပတ်သက်ပြီးတော့နိဗ္ဗာန်ဆိုတာဘာလဲဆိုတာကိုစပ်ပြီးတော့မှတ်သားကြည့်ရအောင်။ဒါနိဗ္ဗာန်ဆိုတာဘာလဲနိဗ္ဗာန်ရဲ့အကြောင်းကိုပြောမယ်ဆိုတော့ နိဗ္ဗာန်ဆိုတာကမဉ္ဉဏ်ဖူဉဏ်တို့ဖြင့်သာလေမျက်မှောက်ပြုနိုင်တဲ့သိနိုင် မြင်နိုင်တဲ့တရားပေါ့နော်ဘုံဘုံတို့လိုပုထုဇဉ်တယောက်နေနဲ့နိဗ္ဗာန်ဆိုတာဘာပါလို့ကိုယ်တိုင်သိထားတာမဟုတ်တဲ့အတွက်ကြောင့်ပြီးပြီးပြင်းပြင်းပြောတတ်ဖို့ပြောနိုင်ဖို့ဆိုတာမဖြစ်နိုင်ဘူးပေါ့နော်ရွှေရင်သာဆိုတော့ဘုရားကြီးကဒီမင်္ဂလာနဲ့ပတ်သက်ပြီးတော့သူကဘလို့လေးရေးတုံဆိုတော့ လန်ဒန်မြို့ကိုမရောက်ဘူးပဲမလို့တဲ့လန်ဒန်မြို့ကို ရောက်ဘူးတဲ့လူကလန်ဒန်မြို့ဆိုတာဘယ်လိုဘယ်လိုစီကားတာဘယ်လိုတတရရတတနာနာရှိတာစရှိသဖြင့်ပြောတယ်ဆိုရင်ရောက်ဘူးတဲ့လူပြောတဲ့စကားကိုတဆင့်ပြန်ပြီးတော့ဒါပြောမယ်ဆိုရင်လည်းပဲရတာပဲပေါ့နော်အဲ့တော့အခုလည်းပဲဘုံဘုံတို့ကကိုယ်တိုင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်မပြုဘူးသေးတော်လည်းပဲနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားခဲ့ကြတဲ့ဘုရားရဟန္တာအရိယာသူတော်ကောင်းကြီးကြီးတို့ရဲ့စကားကိုယူပြီးတော့ ပြောမယ်ဆိုရင်ရောမဖြစ်နိုင်ဘူးလားဖြစ်နိုင်နော်ဒါကြောင့်နိဗ္ဗာန်ဆိုတာဘာတော့မြတ်စွာဘုရားကနိဗ္ဗာန်ကိုဘလို့ပြောခဲ့တာတော့နော်နိဗ္ဗာန်ဆိုတာဘာလဲလို့မေးရင်နိဗ္ဗာန်ဆိုတဲ့စကားကနိဝါဏနော်စကားနှလုံးပေါင်းတာ ဟုတ်လားနိယေဝါဏယေနိဆိုတာမရှိတာဝါဏဆိုတာတဏှာလောဘနော်တဏှာလောဘမရှိရဘူးတဏှာလောဘမရှိတဲ့သဘောကိုနိဗ္ဗာန်လို့ အကျဉ်းမြင်နိဗ္ဗာန်နိဗ္ဗာန်ဆိုတဲ့စကားလုံးလေးကိုအဲ့ဒါလိုလေးဘုံဘုံတို့နားလည်ရမယ်ပေါ့နော်ဘုံဘုံတို့အမြဲတစေရွတ်ဖတ်ပူဇော်နေကြတဲ့ဓမ္မစကြာတရားဒေသနာတွေထဲမှာမြတ်စွာဘုရားကနိဗ္ဗာန်ဆိုတာဘာကိုပြောတာတုံးនិရောဓသစ္စာဆိုတာဘာကိုပြောတာတုံးဆိုတာ ਨੇ ပတ်သက်ပြီးတော့ယောတတ္တယေဝတဏယအတေတဝိဒါကនិရောဓောစာကောပဋိနိတ်သက်ကောမုဋ္တိအနာလေယောလို့တိတိကျကျနိဗ္ဗာန်ရဲ့အဓိပ္ပာယ်ကိုဖွင့်ပြတယ် နိဗ္ဗာန်ဆိုတာဘာတော့ယောတတ္တယေဝတဏယအတေတဝိဒါကနေတော်တော့နောက်တဏှာလောဘရဲ့အကျွင်းမဲ့ကင်းပြတ်ချုပ်ငြိမ့်သွားတဲ့သဘော နောက်စာကောပฏิနိတကောမုတ်တိအနာလယောနော်တဏှာလောဘကိုစွန့်လိုက်တဲ့သဘောတဏှာလောဘနဲ့မကက်ညီတဲ့သဘောတဏှာလောဘကလွတ်မြောက်သွားတဲ့သဘောညိကတွေ့တာမှုမရှိတဲ့သဘောအဲ့ဒါဟာနိဗ္ဗာန်ပဲလို့ နိဗ္ဗာန်ကိုမြတ်စွာဘုရားတိတိကျကျအဲ့ဒါလိုစကလုံးတွေသုံးပြီးတော့ဟောခဲ့တာဟုတ်လားဒါနိဗ္ဗာန်ဆိုတာဘာလဲဆိုတာနဲ့ပတ်သက်ပြီးတော့ဘုံဘုံတို့မှတ်သားကြဖို့ဒါမြတ်စွာဘုရားရဲ့စကားတော်လေးတွေကိုပြောပြတာမြတ်စွာဘုရားလက်ထက်ကနော်ရှင်သာရိပုတ္တရာကိုသာသနာပြင်ပအယူဆမတူကြတဲ့နော်ပရပိုက်တွေကဒီနိဗ္ဗာန်နဲ့ပတ်သက်ပြီးတော့မေးခဲ့တဲ့အကြောင်းအရာတွေကိုမှတ်တမ်းတင်ထားတာရှိတယ်ဥပမာ တာမန္တကပရပိတ်ဆိုရင်ရှင်သာရိပုတ္တရာကိုဘလို့မေးတော့အရှင်ဘုရားနိဗ္ဗာန်နိဗ္ဗာန်လို့ပြောဆိုနေကြတယ်နိဗ္ဗာန်ဆိုတာဘာကိုပြောတာတုံးလို့တဲ့တဲ့ပဲမေးတယ်မေးတော့ရှင်သာရိပုတ္တရာကအေးတဲ့နိဗ္ဗာန်ဆိုတာຢာကကုံရာဒေါသကုံရာမောဟကုံရာကိုပြောတာနော်ຢာကဒေါသမောဟကင်းတဲ့သဘောကိုနိဗ္ဗာန်လို့ပြောတာဆွဲမဲ့မှုဆိုတဲ့ຢာကမကျေနပ်မှုဆိုတဲ့ဒေါသ မိုက်မဲတူပေမှုဆိုတဲ့မောဟအဲ့ဒီຢာကဒေါသမောဟတို့ကင်းပြောက်နေတဲ့သဘောကိုနိဗ္ဗာန်လို့ပြောတာယောခောအာဟုတောရာကခေယောဒေါသခေယောမောဟခေယောဣဒံဥစ္စတိနိဗ္ဗာန်တနော်ຢာကကုံရာဒေါသကုံရာမောဟကုံရာဆိုတဲ့သဘောတရားရှိတယ်အဲ့ဒါနိဗ္ဗာန်ပဲလို့အဲ့ဒါလို့အတိပ္ပယ်ဖွင့်ပြတယ်ဒါဖြင့်ရင်ရှင်ဗျာအဲ့ဒီနိဗ္ဗာန်ကိုရောက်ဖို့အတွက်လမ်းကြောင်းကိုရှိပါရဲ့လားဆိုတော့ ရှိတာပေါ့အဲ့ဒီလမ်းကြောင်းကမဂ်ခင်၈ပါးပဲလို့အဲ့ဒါလိုဖြေကြခဲ့တာရှိ ဟုတ်လားအဲ့တော့ဒီစကလုံးတွေကိုဘုံဘုံတို့စူးစီးပြီးတော့မှတ်သားမယ်ဆိုရင်နိဗ္ဗာန်ဆိုတာဘာလဲတော့နိဗ္ဗာန်ဆိုတာနိဝါဏတဏှာလောဘကင်းတဲ့သဘောဒါအတူအတူဆုံးအတိပဲပေါ့နော်နည်းနည်းလေးပူပြီးတော့အကျေတဝဲမှတ်ချင်တယ်ဆိုရင်ယောတတ္တယေဝတဏယအတေတဝိဒါကဏီတော်တော်စာကောပဋိနိတ္တကောမုတ်တိအနာလျောဆိုတဲ့ဒီစကလုံးရဲ့အတိပဲကိုတိတိချာချာလေ့လာပြီးတော့ ကိုယ့်ရဲ့စိတ်ထဲမှာရှင်းလင်းအောင်ကြိုးစားရမယ်ပေါ့နော်တဏိဗ္ဗံဆိုတာကမဉ္ဉံဖူဉ္ဉံဖြစ်တာလေမျက်မှောက်ပြုတ်နိုင်သိနိုင်တဲ့တရားဖြစ်တဲ့အတွက်ကြောင့်မသိဘူးမမြင်ဘူးမျက်မှောက်မပြုတ်ဘူးသေးတဲ့ပုံကိုယ်တွေကမသိဘူးမမြင်ဘူးမျက်မှောက်မပြုတ်ဘူးသေးတဲ့ပုံကိုယ်တွေကိုနားလည်အောင်ပြောဖို့ဆိုတာမလွယ်ဘူးဟုတ်လားအလွန်မှခက်ခဲနဲ့နေတဲ့တဘာဝတရားကြီးပေါ့နော်ဒါကြောင့်မြတ်စွာဘုရားဘုရားဖြစ်ပြီးကသာမှာ နော်စိတ်ထဲမှာပေါ်လာတဲ့ဂါထာတော်တွေကိစ္ဆေနမေအဓိကတံဟလန္တာနိပကတိတောရာဂဒေါသပရိတိဟိနာယံဓမ္မောတုတံပုတော ပတိသောတာဂမေနိပုဏံဂံပီရံဒုဒ္ဒတံအနုရာဂရတ္တနတ္တခန္တိတမောခန္တိနာအာဟုတာဒီဂါထာတော်လေးနှစ်ပုဒ်နိဗ္ဗာန်နဲ့ပတ်သက်ပြီးတော့သူတော်ကောင်းတရားနဲ့ပတ်သက်ပြီးတော့နားလေစရာအလွန်ကောင်းတယ်ပေါ့တနည်းအားဖြင့်တတ္တဝါတို့ရဲ့တဘာဝ သူတော်ကောင်းတရားရဲ့တဘာဝနှိုင်းရှင်ပြီးတော့နားလည်ကြည့်စရာအလွန်ကောင်းတယ်။ဘာပြောတာတော့ကိစေနမေအဓိကတံဟလန္တာနိပကတိတောနော်ငါခက်ခက်ရင်ရင်ရှာဖွေလို့တိထားတဲ့ရထားတဲ့ဒီသူတော်ကောင်းတရားတနည်းအားဖြင့်ဒီသစ္စာလေးပါးတနည်းအားဖြင့်ဒီနိဗ္ဗာန်ဆိုတဲ့တရားဟာနော်တိဖို့အလွန်ခက်ခဲတဲ့အတွက်ကြောင့်တတ္တဝါတွေကိုနားလည်အောင်ပြောပြဖို့ဆိုတာဒီအချိန်မှာမလွယ်သေးဘူးတဲ့ ရာဂဒေါသပရိတိဟိနာယံဓမ္မောတုတံဘုဒ္ဓောဆွဲမဲ့မှုတွေမကျေနပ်မှုတွေနဲ့နှိပ်စက်ခံနေရတဲ့စိတ်နှလုံးရှိတဲ့ဒီတတ္တဝါတွေဟာဒီလောက်ခက်ခဲနဲ့နေတဲ့နိဗ္ဗာန်ဆိုတဲ့တရားသစ္စာလေးပါးဆိုတဲ့တရားကိုသူတို့လွယ်လွယ်ကူကူသိနိုင်မှာမဟုတ်ဘူးတဲ့ဟုတ်လားဒီထဲမှာနိဗ္ဗာန်ဟာနော်နားလည်ဖို့ခက်တယ်ဆိုတာလေဘာကြောင့်နားလည်ဖို့ခက်တာလဲဘာကြောင့်သိဖို့ခက်တာလဲဆိုတာလေအဖြေတစွန်းတစတွေ့ရတယ်လို့ဘုံဘုံထင်တယ်အဲ့ဒါကဘာတော့ရာဂဒေါသပရိတိဟိတဲ့ ဘုန်းတို့ရဲ့စိတ်ကိုຢာကဒေါသတွေကနှိပ်စက်ထားလို့နော်နာယံဓမ္မောတုတံဘုတော်အဲ့ဒီသစ္စာလေးပါးတရားအဲ့ဒီနိဗ္ဗာန်ဆိုတဲ့တရားကိုလွယ်လွယ်ကူကူမသိနိုင်ဘူးပတိသောတာဂမေနိပုဏံဂံပီရန်ဒုဋ္ဌတံအနုရာဂရတ္တနတ္တခန္တီတမောခန္တီနအာဟုတာနော်ပတိသောတာဂမေအဆန်လန်းကြီးဖြစ်တယ်တဲ့ဒါကိုသိအောင်လုပ်ဖို့ဆိုတာကအစုံလန်းကိုစီးမြုပ်ပြီးတော့လိုက်ရတယ်လို့မလွယ်ဘူးပေါ့နော် သူတော်ကောင်းတရားကိုသိဖို့ဆိုတာအဆန်လန်းပေါ့ဟုတ်လားပတိသောတာဂမေနိပုဏံနော်အလွန်နုညံ့သိမ်မွေ့တယ်ဂံပီတံနက်နဲတယ်ဒုဒ္ဒတံမြင်ဖို့ခက်တယ်တဲ့အဲဒါကြောင့်မလို့ရာဂရတ္တနာတခန္တီတမောခန္တီနာအာဟုတ္တနော်ဆွဲမဲ့မှုယာကတွေနဲ့ဘဝရဲ့ပုံမှာမက်မောနေကြတဲ့မတိမှုမောဟတရားအမိုက်အမှောင်ကြီးကဖုံးလွှမ်းထားတဲ့ဒီတတ္တဝါတွေအတွက်ဒီသူတော်ကောင်းတရားကိုနတ်တခန္တီလွယ်လွယ်ကူကူသူတို့ သိနိုင်မြင်နိုင်မှာမဟုတ်ဘူးလို့အဲ့လိုမြတ်စွာဘုရားဟောတာဟုတ်လားအတဒါလေးကအတူတူအတိပဲမှတ်ရမှာကဒီတရားကိုသိအောင်ကြိုးစားကြမဲ့ပုဂ္ဂိုလ်တွေရဲ့စိတ်နှလုံးမှာຢာကဒေါသမောဟဆိုတဲ့တရားတွေဖုံးလွှမ်းနေတဲ့အတွက်ကြောင့်နော်ဒီတရားဟာသိဖို့အလွန်ခက်ခဲတယ်တရားကနက်နက်ခက်ခဲလို့နော်သိဖို့ခက်တာကလည်းတစ်ပိုင်းသိအောင်လုပ်မဲ့ပုဂ္ဂိုလ်တွေရဲ့စိတ်မှာလည်းပဲနော် အမိုက်အမောင်တွေဖုံးလွှမ်းနေလို့မသိအောင်လုပ်တတ်တဲ့တရားတွေဖုံးလွှမ်းနေလို့သိဖို့ခက်တာကလည်းတစ်ပိုင်းဒီလိုလေးဖုံဖုံကတော့တွေးကြည့်မိတယ်ပေါ့ဟုတ်လားကိုကြည့်မဲ့အရာကိုမြင်ဖို့ဆိုတာကြည့်မဲ့အရာကမြင်ရမဲ့အရာကလည်းနူးညံ့သိမ်မွေ့လွန်းတာကတစ်ပိုင်းဟုတ်လားဒီကြည့်မဲ့မျက်စိကိုကလည်းပဲမှုံးနေတာကလည်းတစ်ပိုင်းဒါကဥပမာပြောတာနော်ကိုကြည့်မဲ့အရာလေးကလည်းနူးနူးညံ့ညံ့လေးဒီကြည့်မဲ့မြင်မဲ့မျက်လုံးကလည်းဘယ်လိုဖြစ်နေတော့မှုံးနေတယ်အားနေနေတယ် ကြည်လင်မှုမရှိဘူးဒါဆိုရင်ဒါမြင်ဖို့ဘလို့ဖြစ်သွားပြီတော့အလွန်ခက်သွားပြီပေါ့နော်အခုတော့ဒီနိဗ္ဗာန်ဆိုတဲ့တရားကသူကိုယ်၌ကိုယ်ကလည်းပဲပါတော့မြင်ဖို့ခက်ခဲတယ်နော်ဒါကိုမြင်အောင်ကြိုးစားကြမဲ့ပုံကိုယ်တွေတနည်းအားဖြင့်တတ္တဝါတွေရဲ့စိတ်မှာလည်းပဲမြင်တတ်တဲ့သဘာဝတွေကဘလို့ဖြစ်နေတော့အာနဲနေတယ်တနည်းအားဖြင့်ရာဂဒေါသမောဟတွေကဖုံးလွှမ်းနေတယ်ဒါကြောင့်မလို့နိဗ္ဗာန်ဆိုတဲ့တရားဟာမြင်ဖို့ခက်တယ်ဆိုတာလေးကိုနားလည်ရမယ်ပေါ့ဟုတ်လား တတဝါတွေရဲ့စိတ်အနေထားနဲ့ဒီသူတော်ကောင်းတရားရဲ့သဘာဝဒါလေးတွေကိုဘုံဘုံတို့ကရှင်းပြီးတော့ကြည်မှအော်နိဗ္ဗာန်ဆိုတာသိဖို့မြင်ဖို့အလွန်ခက်ပါလားဆိုတာကိုသိနိုင်တာဟုတ်လားဘုံဘုံတို့ရူပါရမတုတ်တန်ဆိုပြီးတော့မြတ်စွာဘုရားဟောထားတဲ့တုတ်တန်တစ်ပုဒ်ရှိတယ်အဲ့ဒီမှာနိဗ္ဗာန်ကိုမြင်ကြတဲ့အရိယာသူတော်စင်ကြီးတို့ရဲ့သဘောနိဗ္ဗာန်ကိုမမြင်ကြတဲ့ပုထုသင်တို့ရဲ့သဘောအမြင်ချင်းမတူတဲ့အတွက်ကြောင့် နော်ဆန့်ကျင်ဘက်တွေဖြစ်နေတတ်တဲ့သဘာဝလေးတွေကိုမြတ်စွာဘုရားဟောထားတာအဲ့ဒီဒေသနာတွေကိုလေ့လာကြည့်မယ်ဆိုရင်လည်းပဲနိဗ္ဗာန်ဟာသိဖို့မြင်ဖို့ခက်ခဲတယ်ဆိုတာကိုတနည်းတစ်ပုံသဘောပေါက်လို့ရတယ်ပေါ့အဲ့ဒီသုတ္တမမြတ်စွာဘုရားဘယ်လိုဟောထားတောင်းဆိုတော့ယဟန်တို့တဲ့တတ္တဝါတွေဆိုတာနော်လူတွေတင်မကဘူးမြတ်စွာဘုရားအဲ့ဒီသုတ္တန်ထဲမှာနော်ဒေဝမနုဿာနော်နတ်တွေပါထည့်ပြီးတော့ဟောတယ်နတ်နဲ့တကွာတော့ဟောဒီလောကကြီးဟာရူပါရာမဘိခဝေ နော်ဒေဝမနုဿာနော်အယောင်အဆင်းမှာပြုံမွေ့နေကြတယ်အယောင်အဆင်းလင်ပြုံမွေ့ရာရှိတယ်အယောင်အဆင်းမှာပဲပျော်နေတယ်အယောင်အဆင်းမှာပဲဝမ်းမြောက်နေကြတယ်ဒါကြောင့်အယောင်အဆင်းပျက်စီးသွားပြီဆိုရင်အဲ့ဒီတတ္တဝါတွေကအလွန်ဆင်းရဲကြတယ်ပူလောင်ကြတယ်မြတ်စွာဘုရားဟောပုံလေးနော်အဲ့ဒါလိုပဲအတန်အနတ် အရသာအတွေ့အထိဓမ္မယုံအာယုံ6ပါးမှာပဲတတ္တဝါတွေကပြောကြတယ်အဲ့ဒီအာယုံ6ပါးပျက်စီးပြီဆိုရင် နော်ကိုမမောနေတယ်ကိုနှစ်သက်နေတယ်ကိုပျော်ရွှင်နေတယ်ဒီအာယုံလေးတွေပြက်သွားပြီဆိုရင်ဘာဖြစ်ပြီတော့ဆင်းရဲကြပြီပေါ့နော်ဒါတတ္တဝါတွေရဲ့သဘောမြတ်စွာဘုရားကြတော့အဲ့လိုမဟုတ်ဘူးတဲ့ဒီအာယုန်ရဲ့တဘာဝကိုမြတ်စွာဘုရားကအသေးစိတ်အကုန်သိတော်မူတယ်မြင်တော်မူတယ်။နော်ဒီအာယုန်တွေဘလို့ဖြစ်လာသလဲ။ဒီအာယုန်တွေဘလို့ပြတ်သွားသလဲ။ဒီအာယုန်တွေရဲ့ตาရပွဲဆိုတာဘာလဲ။ကောင်းတဲ့အကွက်ပေါ့နော်။ဒီအာယုန်တွေရဲ့အပြစ်မကောင်းတဲ့အချက်ကဘာလဲ ဒီအာယုန်တွေက ထွက်မြောက်ရာအဲ့ဒါကဘာလဲမြတ်စွာဘုရားစုံစုံစိစိအကုန်သိတယ်ပေါ့နော်ဖြစ်ချင်းပြက်ချင်းကိုလည်းမြင်တယ်။ตายာဘွယ်ကိုလည်းမြင်တယ်။အပြစ်ကိုလည်းမြင်တယ်။ထွက်မြောက်ရာကိုလည်းမြင်တယ်။အဲဒါကြောင့်မလို့ဒီအာယုန်ရဲ့ပုံမှာမြတ်စွာဘုရားตายာမှုနှစ်သက်မှုမရှိဘူး။ပျော်ရွှင်မှုကြည်နူးမှုမရှိဘူး။ဒါကြောင့်ဒီအာယုန်တွေပြက်ချိန်ကြလို့ပြက်သွားပြီဆိုရင်မြတ်စွာဘုရားမှာနော်ဆင်းဆင်းရဲရဲနေရတယ်ဆိုတာမရှိဘူး။ချမ်းချမ်းသာသာပဲနေရတယ်တဲ့ ကွာခြားပုံလေးကိုပြောတာနော်အဲ့ဒါဆက်ပြီးတော့မြတ်စွာဘုရားပြောပြတဲ့ဂါထာတော်တွေထဲမှာနိဗ္ဗာန်ကိုမမြင်ကြတဲ့ပုထုဇဉ်တို့ရဲ့အမြင်နိဗ္ဗာန်ကို မြင်တော်မူကြတဲ့အရိယာတို့အမြင်ဘလောက်ထိကွာခြားနေသလဲဆိုတာလေးကိုမြတ်စွာဘုရားကအဲ့ဒီမှာဟောတာလောကကြီးမှာနှစ်သက်စရာမျက်နှိုးစရာ ကောင်းတဲ့နော်အယောင်တွေအတန်တွေအနက်တွေအရသာတွေအတွေ့အထိတွေဓမ္မယုံဆိုတဲ့အတွေ့အကြံတွေအဲ့ဒါတွေဟာရှိတယ်တဲ့အာယုံ6ပါး အာယုံ6ပါးမှာနှစ်သက်စရာအာယုံ6ပါးရှိသလိုမနှစ်သက်စရာအာယုံ6ပါးလည်းရှိသေးတာ哦ဒါကြောင့်သူကအိဋ္ဌာကန္တာမနာပါစတဲ့နှစ်သက်စရာကောင်းတဲ့မျက်နှိုးစရာကောင်းတဲ့နော်အာယုံ6ပါးလောကမှာရှိတယ်တဲ့တတိဝေကတလောကတဣတိယောဒုက္ခတမ္မတာယထစေတေနိရုဇန္တိတန်တေတံဒုက္ခတမ္မတာအဲ့ဒါနဲ့နဲ့တကွာတော့ဟောဒီတလောကလုံးကဒီအာယုံ6ပါးနှစ်သက်ဖွယ်ကောင်းတဲ့အာယုံ6ပါးနဲ့ပြည့်စုံခြင်းကိုချမ်းသာလို့သမုတ်ကြတယ်တဲ့ပြောကြတယ် ဩသူတို့မြန်ကြည်စမ်းနော်ကောင်းလိုက်တာချမ်းသာလိုက်တာဘာကိုကြည့်ပြောတာတော့ဒီအာယုန်နေပြည့်စုံတာကိုကြည့်ပြီးတော့ပြောတာဒီအာယုန်နေကြိုက်သလောက်အလိုရှိသလိုအလိုရှိသလောက်လဲလဲလို့ရတဲ့ပိုက်ဆံတို့ငွေကြေးတို့ဥစ္စာပစ္စည်းတို့ပြည့်စုံရင်လည်းပဲဒါသူတို့မဲ့ကောင်းလိုက်တာချမ်းသာလိုက်တာလို့ပြောကြတာတကယ်တမ်းကပိုက်ဆံပို့လို့ချမ်းသာတယ်လို့ပြောတာအဲ့ဒီပိုက်ဆံကိုဘာလို့ချမ်းသာတယ်လို့ပြောတာတော့သူလိုချင်တဲ့အာယုန်နဲ့လဲလို့ရလို့နော် အာယုံမှကောင်းတဲ့ထက်ကောင်းတဲ့အာယုံနဲ့လဲလို့ရတယ်ဟုတ်လားဒါကချက်ထွင်ပြီးတော့စဉ်းစားကြည့်ဟုတ်လားဒါကြောင့်လူတွေတယောက်ကိုတယောက်သူတို့မေချမ်းသာလိုက်တာလို့ချမ်းသာကိုဘလို့သတ်မှတ်တာဘလို့သမုတ်ကြတာတော့နော်ဘာကိုချမ်းသာလို့လူတွေကသတ်မှတ်ကြတာတော့ဒီအာယုံနဲ့ပြည့်စုံရင်ပြည့်စုံသလောက်ချမ်းသာတယ်လို့ပြောကြတာဟုတ်လားယထစေတေနိရုဇံတိတန်တေတံဒုက္ခသမတာအဲ့ဒီအာယုန်တွေမရှိတဲ့အဲ့ဒီအာယုန်တွေချုပ်နေတဲ့နိဗ္ဗာန်ကိုကြတော့ မကောင်းဘူးလို့ပဲသူတို့ထင်ကြတာတဲ့ဆင်းရဲလို့ထင်တာနိဗ္ဗာန်မှာဒီအာယုံမရှိဘူးလေဟုတ်လားအဲ့တော့သူတို့လိုချင်တဲ့အာယုံမရှိတဲ့အတွက်ကြောင့်တတ္တဝါတွေရဲ့စိတ်ကဒီမျက်နှိုးပေါ်ရဲ့အာယုံ၆ပါးမရှိတဲ့နေရာကိုမရှိတဲ့အရာကိုသူတို့ဆင်းရဲတယ်လို့ထင်တယ်ဘုရုဇင်တွေရဲ့အမြင်ကိုအကျဉ်းမြင်ဝေဖန်တာပေါ့ဟုတ်လားဒုက္ခံဒိဋ္ဌမရိယေပိတက္ကာယတနိရောဓနံပစ္စနိကမိဒံဟောတိတပ္ပလောကိနပတ္တတံ အရိယာသူတော်စင်တွေကြတော့အဲ့လိုမဟုတ်ဘူးတဲ့တက္ကာယချုပ်ရာနိဗ္ဗာန်ကို သူတို့ဟာမြင်တဲ့အတွက်ကြောင့်ဒါတွေမရှိတဲ့နိဗ္ဗာန်ဟာချမ်းသာတယ်လို့သူတို့သိတယ်ဟုတ်လားနိဗ္ဗာန်ကိုမြင်တဲ့အတွက်ကြောင့်ဒါတွေမရှိခြင်းဟာချမ်းသာတယ်လို့သူတို့သိတယ်အဲ့ဒီကြတော့ဘလို့ဖြစ်တုံဆိုတော့ဒီမြင်ရတဲ့ပုံကိုယ်တွေကမမြင်ရတဲ့တလောကလုံးနဲ့ဆန့်ကျင်ဘက်ကြီးဖြစ်သွားတယ်တဲ့ဟုတ်လားတပ္ပလောကေနပတ္တတံနော်နိဗ္ဗာန်ချမ်းသာကိုမြင်ရတဲ့ အရိယာသူတော်စင်တွေအတွက်တပ္ပလောကေနအလုံးစုံသော လောကနဲ့ပစ္စနိကပစ္စနိကမိရန်ဟောတိတဲ့နော်ကြောချင်းကပ်ပြီးတော့ပြေးနေတယ်လို့ပဲနော်ဆန့်ကျင်ဘက်ကြီးဖြစ်နေတယ်တဲ့ယံပရိဒုက္ခတောအာဟုဒတတိယအာဟုဒုက္ခတောယံပရိဒုက္ခတောအာဟုဒတတိယဒုက္ခတောဝိတုပုထုဇဉ်တွေက ချမ်းသာတယ်လို့ပြောတဲ့အရာကိုအရိယာတွေကဆင်းရဲလို့ပြောတယ်တဲ့ဒီချမ်းသာထောင်နော် ပုထုဇဉ်အများစုကချမ်းသာလို့ပြောတဲ့အရာကိုအရိယာသူတော်စင်တွေကဆင်းရဲလို့ပြောတယ်။ယံပရိဒုက္ခတောအာဟုဒတိယဒုက္ခတောဝိတုပုထုဇဉ်တွေကဆင်းရဲလို့ပြောတဲ့အရာကိုအရိယာတွေကချမ်းသာတယ်လို့သိတယ်တဲ့။ဒါဘဝနဲ့နိဗ္ဗာန်ကိုရှင်းပြီးတော့ပြောတဲ့သဘောပဲ။ဟုတ်လား။ဒီဘဝကိုပုထုဇဉ်တွေကချမ်းသာတယ်လို့ထင်တယ်။အရိယာသူတော်စင်တွေကအမှန်သိအောင်အမှန်မြင်အောင် လေ့ကျင့်ကြိုးစားပြီးတော့အမှန်တိတဲ့အမှန်မြင်တဲ့ဉာဏ်ကိုရသွားတဲ့အတွက်ကြောင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားတဲ့အတွက်ကြောင့်ဒီပုထုဇဉ်တွေပြောနေတဲ့ချမ်းသာဆိုတဲ့အရာတကယ်စင်စစ်ဆင်းရဲပဲလို့သူတို့သိတယ်။အမြင်ချင်းကဘလို့ဖြစ်နေတော့ပြောင်းမြန်ဖြစ်နေတယ်ဟုတ်လား။ဒါဒေသနာတော်တွေထဲမှာမြတ်စွာဘုရားဟောထားတာ။နိဗ္ဗာန်ဟာမြင်ဖို့ခက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့ဘုံဘုံကပြောပြတာ။ဟုတ်လား။ဒါနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ငကောကပြောနေကြပုံမြင်လေးတစ်ပုဒ်ရှိတယ်။ လိမ့်နဲ့ငါပုံမြင်ဆိုပြီးတော့ငငယ်ရဖတ်ဖို့တယ်အဲ့ဒါဒီနေရာမှာပြောစရာကောင်းတယ်နော်လိမ့်မကြီးနဲ့ငါမကြီးနဲ့နော်မိတ်ဆွေဖြစ်ပြီးတော့မြစ်ထဲမှာနေကြတာပေါ့နော်အဲ့ဒါနောက်တော့လိမ့်မကြီးကဥဥခြင်းတဲ့အခါကျတော့သူ့တဘာဝအလျောက်နော်ကုန်းပေါ်တက်ပြီးတော့ဥရတာဟိုအဲ့ဒါကုန်းပေါ်တက်ပြီးတော့ဥဥမိတ်ဆွေဖြစ်တဲ့ငါမကဟဲ့လိမ့်မပျောက်သွားတယ်တရက်နဲ့လည်းပြန်မလားနှစ်ရက်နဲ့လည်းပြန်မလားဟုတ်လား အဲ့ဒါနဲ့ဟိုကသူ့ကိစ္စပြီးတော့ပြန်လာတာရေထဲမှာတွေ့ကြရညိပဲသွားနေတာတော့အဲငါကုန်းပေါ်သွားပြီးတော့ဥသွားဥနေတာလို့ပြောတယ်အဲ့တော့ငါမှအော်ဘယ်ဟိုသွားတယ်ငါကုန်းပေါ်ကိုသွားတာမရေထဲကြီးအမြဲနေနေတဲ့ငါကုန်းဆိုတာကိုမသိဘူးလေအဲ့ဒါနဲ့ကုန်းပေါ်သွားတယ်ဆိုတော့ကုန်းဆိုတာဘာတုံးလို့မေးတယ်ကုန်းဆိုတာတစ်ပင်တွေပေါက်နေတဲ့နော်နေရောင်ကြီးလေးတွေနဲ့လေတွေတိုက်နေတဲ့နေရာရေနဲ့မတူဘူးလေရေထဲမှာလေတိုက်တယ်လည်းမရှိဘူး နေအောင်ကြီးရဲ့ဟာကိုလည်းပြပြဝါရတယ်လို့မရှိဘူးကုန်းကုန်းနဲ့ရေနဲ့ဟာတကယ်ကိုပဲကွဲပြားခြားနာတယ်ပေါ့ဟုတ်လားတော့ရေထဲမှာမြဲနေနေရတဲ့ငါကုန်းအကြောင်းကိုသိကျင်လို့မေးတော့လိမ့်မာလည်း तू သိသလောက်နားတယ်သလောက်ရှင်းပြတာပေါ့ကုန်းပေါ်မှာတစ်ပင်တွေလည်းရှိတယ်တောင်ကမူသားတွေလည်းရှိတယ်ငှက်တွေကလည်းပြန်းနေတယ်တိတ်ဆန်တွေလည်းအများကြီးရှိတယ်အဲ့ဒါငါအဲ့ဒီထဲမှာကျင်းလေးတူးပြီးတော့သွားပြီးတော့ဥတွေကိုသွားဥတာ အဲ့ဒါနဲ့အဲ့ဒီကုန်းကြောင့်ငါ့ကိုပြောစမ်းပါဟာကုန်းပေါ်မှာနေကြီးကလည်းတအားပူတယ်လေတွေကလည်းတဟောဟောတိုက်တယ်အင်းလေကဘယ်ဟာတော့ငါမဟိုလိမ့်မရှင်းပြလေငါမအတွက်ကရှုပ်သွားလေတယ်ပဲဟုတ်လား तू ကရေထဲအတွေ့အကြုံတစ်ခုပဲရှိတာ哦ဟိုလိမ့်မကြတော့ तू ကရေထဲမှာလည်းနေဘူးတယ်ကုန်းပေါ်မှာလည်းနေဘူးတယ်သူ့မှာအတွေ့အကြုံနှစ်ခုရှိဟုတ်လားအဲ့တော့တကယ်တမ်းကအရိယာသူတော်စင်တွေဖြစ်သွားကြပြီနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ကြပြီဆိုတဲ့ပုံကိုယ်တွေမှာ ဦးဇင်းဒါအတွေ့ပေါ့နော်သူတို့ကအတွေ့အကြုံနှစ်ခုရှိတယ်ပုထုဇဉ်ဘဝအတွေ့အကြုံလည်းသူတို့မှာရှိခဲ့တယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တဲ့အတွက်ကြောင့်ပုထုဇဉ်တွေမသိနိုင်မမြင်နိုင်နားမလည်နိုင်တဲ့အခန်းကဏ္ဍကိုလည်းသူတို့နားလည်တယ်သိဟုတ်လားပုထုဇဉ်တွေကြတော့သူတို့အတွေ့အကြုံကဒါလေးတည်းပဲဟုတ်လားဒီဘဝဒီအာယုံဒီအနေထားလေးတည်းပဲသူတို့မှာရှိတယ်သူတို့မတွေ့ဘူးမကြုံဘူးမသိဘူးမမြင်ဘူးတဲ့ဒီနိဗ္ဗာန်နဲ့ပတ်သက်ပြီးတော့အရိယာသူတော်စင်ကြီးတွေကဘလောက်ပဲရှင်းပြရှင်းပြ နော်လိမ္မာကကုန်းဝင်ကြောင်းကိုဘလို့ပဲပြောနေနေငါမကတော့သဘောပေါက်မှာမဟုတ်ဟုတ်လားဒါကြောင့်နိဗ္ဗာန်အကြောင်းကိုဘုံဘုံတို့တကယ်သိကျင်တယ်ဆိုရင်တော့အကောင်းဆုံးနေ့ရတော့နိဗ္ဗာန်ကိုသိနိုင်မြင်နိုင်တဲ့ဉာဏ်ရအောင်လုပ်တာဟာအကောင်းဆုံးပဲဟုတ်တယ်မဟုတ်လားအဲ့ဒါဆိုရင်သူပြောလူပြောကိုလက်ခံလို့ယုံနေရတဲ့အဆင့်ကိုအများကြီးပဲဖြစ်သွားမှာတော့ကြော်လွန်သွားမှာကိုယ်တိုင်သိသွားမှာကိုယ်တိုင်မြင်သွားမှာဟုတ်လားအဲ့တော့တကယ်စင်စစ်နိဗ္ဗာန်ဆိုတာကနော်တန်တိဒုက္ခမျိုး ဘုံဘုံတို့ပုထုဇဉ်တွေနားလည်တဲ့ချမ်းသာဆိုတာကဝေဒိတဒုက္ခမျိုးနော်ဒုက္ခမျိုးကနှစ်မျိုးရှိတာ哦နော်ချမ်းသာဆိုတာနှစ်မျိုးရှိနော်ဝေဒိတဒုက္ခတန်တိဒုက္ခနော်ဝေဒိတဒုက္ခဆိုတာကအာယုန်တွေနဲ့တွေ့ကြုံပြီးတော့မှနော်စိတ်ထဲမှာဖြစ်ပေါ်သွားတဲ့ခံစားမှုနဲ့ဆက်ရှင်ပြီးတော့ဖြစ်တဲ့ချမ်းသာမျိုးကောင်းတာလေးမြင်ရလို့စိတ်ချမ်းသာတယ်ကိုမြင်ညာလေးမြင်ရလို့ကိုကြားကျင်တာလေးကြားရလို့ကိုစားကျင်တာလေးစားရလို့ကိုထိကျင်တာလေးထိရလို့ဟုတ်လား ခုနပြကောင်းမြတ်တဲ့အိဋ္ဌာယုံနေနဲ့တွေ့ရလို့စိတ်ထဲမှာဝမ်းသာတဲ့ကြည်နူးတဲ့နှစ်သက်တဲ့သဘောကိုအဲ့ဒါကိုဘာခေါ်တော့ဒုက္ခဝေဒနာသောမနတဝေဒနာဟုတ်လားအဲ့ဒီဒုက္ခဝေဒနာသောမနတဝေဒနာကိုဝိရိယတဒုက္ခလို့ပြောတယ်ခံစားမှုချမ်းသာပေါ့နိဗ္ဗာန်ဆိုတာကအဲ့ဒီလိုခံစားမှုချမ်းသာမျိုးမဟုတ်ဘူးဟုတ်လားနိဗ္ဗာန်ဆိုတာတန်တိဒုက္ခငြိမ်းအေးမှုချမ်းသာခံစားမှုမရှိဘူးနိဗ္ဗာန်မှာ ခံစားမှုမရှိဘူးလို့ပြောလိုက်တော့ဘုံဘုံတို့ကနားလည်ဖို့အလွန်အလွန်ကိုခက်သွားပြီကိုကခံစားရတဲ့ချမ်းသာမျိုးလောက်ကိုပဲကိုကသိတာ哦ခံစားမှုမရှိရင်ဘလို့လုပ်ပြီးတော့ချမ်းသာမလို့ဒါကိုဘုံဘုံတို့ဟိုဆရာတော်ဥမာနိတာတိတိဘိဝန္တာရေးတဲ့ဘဝနဲ့နိဗ္ဗာန်ဆိုတဲ့စာအုပ်ကိုဖတ်ကြည့်သင့်တယ်ပေါ့နော်ဘုံဘုံတရားဟောတိုင်းဆက်ဆက်မှုရှိတဲ့နေရာမှာအဲ့ဒီစာအုပ်လေးကိုခဏခဏညွှန်မှုတယ်ပေါ့အလွန်ကောင်းလို့ပါ အဲ့ဒီဓမ္မဆရာကြီးကဘလို့ရေးထားတယ်ဆိုတော့ဟိုဘဝချမ်းသာဆိုတာပျော်ရွှင်ခြင်းကိုပြောတာတဲ့နိဗ္ဗာန်ချမ်းသာဆိုတာငြိမ်းအေးခြင်းကိုပြောတာတဲ့ပျော်ရွှင်ခြင်းနဲ့ငြိမ်းအေးခြင်းကမတူဘူးတဲ့လူတွေကပျော်ရွှင်တာကိုချမ်းသာအစစ်လို့ထင်နေတာပျော်ရွှင်ခြင်းကချမ်းသာအစစ်မဟုတ်ဘူးတကယ်တမ်းကငြိမ်းအေးခြင်းကမှချမ်းသာအစစ်ပေါ့နော်ဘောဆိုဝိရိဒဒုက္ခပျော်ရွှင်ခြင်းဆိုတာကရအောင်မျိုးမျိုးစူးစမ်းရတယ်အကြောင်းတရားတွေနဲ့ဖန်တီးရတယ်ဟုတ်လားပြီးရင်လည်းပဲသူကအနိစ္စမျိုးဖြစ်တဲ့အတွက်ကြောင့်ကုန်တဲ့ခန့်တဲ့ပြက်တဲ့တဲ့သဘောရှိတယ် နော်ရအောင်ရှာကိုအောင်ဖြိုးပြီးရင်ပြန်ရှာကုံပြန်ပြီးပြန်ရှာပြန်ပြီးနော်ရှာလိုက်ရလိုက်ကုံသွားလိုက်မောဟိုက်မဆုံးရှိကြည်ဤဆိုတာထဲမှာပဲအကျုံးဝင်တယ်ရှာတယ်ရတယ်သုံးတယ်ကုံတယ်ပြီးရင်ရှာပြန်တယ်ဒီလိုနဲ့သူကမဆုံးနိုင်ဘူးသွားတာဟုတ်လားဒါကြောင့်ဝိရိဒဒုက္ခမျိုးဆိုတာကအဲ့ဒါလိုပင်မမှုနဲ့လည်းဆက်ဆက်တယ်ပြီးရင်ဘာနဲ့ဆက်ဆက်နေသလဲတောကပရိဒေဝတွေနဲ့လည်းဆက်ဆက်တယ်နော်ကာမယတ္တကာမချမ်းသာ ဒီဒုက္ခဝေဒနာတွေဆိုတာကနော်ပြည့်စုံရင်ပျော်ရသလောက်ပျက်စီးပြီဆိုရင်တော့ဘလို့တော့နော်မြားမှန်ခံရတဲ့တမင်လိုလူလှိမ့်နေအောင်ကိုပူရတဲ့လောင်ရတဲ့လို့မြတ်စွာဘုရားအဲ့လိုဟောဟုတ်လားဒါကြောင့်ဘုံတို့ဝိရိဒဒုက္ခနဲ့တန်တိဒုက္ခသဘောလေးကို နားလည်ဖို့လိုတယ်နော်ဒါပေမဲ့တတ္တဝါတွေဟာဒီတန်တိဒုက္ခအငြိမ့်တက်အေးတက်ကိုမကြိုက်ဘူးအပူတက်အလောင်တက်လှုပ်ရှားတဲ့သဘော နော်ပြင်းပြတဲ့ပူလောင်တဲ့သဘောဒါတွေကိုပဲနော်ကြိုက်ကြတာဒီထဲမှာပဲပြောကြတာလို့လည်းမြတ်စွာဘုရားအတိလင်းဟောတယ်နော်မြတ်စွာဘုရားရဲ့အံ့ဖွယ်၄ပါးဆိုပြီးတော့ဘုံဘုံတို့ဟောဦးတဲ့တရားလေးတစ်ပုဒ်ရှိတယ်အဲ့ဒီထဲမှာတတ္တဝါတွေရဲ့သဘောကိုပြောထားတာရှိရလေအနုပတမာရမအနုပတမာရတာအနုပတမာသမုဒိတာနော်တတ္တဝါတွေဆိုတာပူလောင်မှုမှာပဲမငြိမ်းချမ်းမှုမှာပဲပျော်ကြတာ မငြိမ်းချမ်းမှုမှာပဲသူတို့ဟာပျော်မွေ့ကြတာတတဝါတွေရဲ့စိတ်ဆိုတာဟုတ်လားဒါကြောင့်ငြိမ်းအေးမှုချမ်းသာအစစ်နိဗ္ဗာန်ကိုနော်နားလည်အောင် လုပ်ဖို့နားလည်ခြင်းသိစိတ်ရှိဖို့နားလည်သွားဖို့ဆိုတာတော်တော်ကို မလွယ်ဘူးလို့ဘုံဘုံတို့နားလည်ကြမှာဟုတ်လားဒါကြောင့်မြတ်စွာဘုရားလက်ထက်ကရှင်သာတိဗုဒ္ဓတာကယဟန်တော်တွေရှေ့မှာအော်ဒီနိဗ္ဗာန်ဟာချမ်းသာတယ်ဒီနိဗ္ဗာန်ဟာချမ်းသာတယ်နော်အဲ့လိုမျိုး ခဏခဏရွတ်ဆိုတယ်ပေါ့အဲ့ဒီမှာရှင်ဥဒ္ဒါကြီးကငါရှင်သာရိပုတ္တရာတဲ့နိဗ္ဗာန်မှာဝေဒနာခံစားမှုမရှိဘဲနဲ့ဘယ်လိုလုပ်ပြီးတော့ချမ်းသာတယ်လို့ပြောလို့ရမှာတော့ခံစားမှုဝေဒနာမရှိတဲ့နိဗ္ဗာန်မှာဘယ်လိုလုပ်ချမ်းသာတယ်လို့ပြောလို့ရမှာတော့အဲ့တော့ရှင်သာရိပုတ္တရာဘယ်လိုပြောတော့အဲ့ဒီခံစားမှုမရှိခြင်းဒီပင်လေချမ်းသာပဲလို့ပြောတယ်နိဗ္ဗာန်မှာခံစားမှုမရှိခြင်းဒီပင်လေချမ်းသာပဲလို့ပြောတယ် အဲ့ဒါဆက်ပြီးတော့ရှင်သာတိပုတ္တာရှင်းပြတယ်တော်တော်ကောင်းတယ်အဲ့ဒီဥစ္စာလေးကဆိုကြပါစို့တဲ့ခုနပြောခဲ့တဲ့နှစ်သက်စရာမျက်နှိုးစရာကောင်းတဲ့အာယုံ6ပါးနဲ့ပြည့်စုံလို့နော်ဒီအာယုံ6ပါးနဲ့တွေ့ကြုံပြီးတော့စိတ်ထဲမှာချမ်းသာတယ်ဒါဘုံဘုံတို့နားလေတဲ့ချမ်းသာပေါ့နော်အဲ့ဒီပုဂ္ဂိုလ်ကတစ်ချိန်မှာဘာဝနာတရားအားထုတ်လို့ပထမဇန်ရတယ်ဆိုကြပါစို့နော်ဝိတဝိရှာရပိတိဒုက္ခဧကကတာနော်ဒီအာယုံလေးနဲ့ငြိမ်ပြီးတော့သူအနိဝရဏကင်းပြီးတော့စိတ်ရဲ့ချမ်းသာခြင်းကိုသူရတယ် အဲ့ဒီပထမဇန်ချမ်းသာရတဲ့ပုဂ္ဂိုလ်ဟာအဲ့ဒီပထမဇန်ချမ်းသာခံစားပြီးတော့မကြခင်မှာပဲဒီကာမဂုဏ်အာယုန်နဲ့ပတ်သက်တဲ့ခုနကတော့အာယုန်နဲ့ပတ်သက်တဲ့အတွေးအကြံပေါ်လာရင်သူ့စိတ်ထဲမှာနာကျင်သွားတယ်ဟောအဲ့လိုတောင်ပြောတယ်နော်အဲ့တော့နာကျင်မှုသည်ဆင်းရဲပဲတဲ့ဟောဆက်ပြီးတော့သူပါပြောတော့အဲ့ဒီပထမဇန်ရတဲ့ပုဂ္ဂိုလ်နော်ဒုတိယဇန်ရသွားပြီဆက်ကြိုးစားလို့အဒုတိယဇန်ရသွားတဲ့အခါမှာသောတော်ကကြံစီမှုကာမဂုဏ်အာယုန်မဟုတ်တော့ဘူးနော် ကြံစီမှုနဲ့ပတ်သက်တဲ့ချမ်းသာရလာပြီရှင်တွေ့သွားအဲ့ဒီကိုအတွေးရောက်သွားပြီရှင်သူ့စိတ်ထဲမှာနာကျင်သွားပြန်နေတယ်ဟောချမ်းသာတဆင့်တက်သွားတာ哦သူကြံစီမှုမှမရှိတော့တာ哦အဲ့ဒါကြံစီမှုရှိလာရင်သူဘာဖြစ်သွားတော့ဆင်းရဲသွားအဲ့ဒုတိယဇန်ရတဲ့ပုဂ္ဂိုလ်ကတခါတတိယဇန်နော်ပီတိတွေဘာတွေမရှိတော့ဘူးချမ်းသာမှုတက်တက်နဲ့နေတော့တာအဲ့ဒီအချိန်မှာနော်ပီတိသဘောနှစ်သက်တဲ့သဘောနဲ့ဖြစ်လာပြီဆိုရင်ဟာနာကျင်သွားပြန်နေတဲ့စိတ်က သဘောပေါက်လားမသိဘူး तू ပြောနေတာပေါ့ဟုတ်လားခါတတိယဇန်နဲ့စတုထဇန်ရသွားပြီဆိုလိုတာကအထက်အထက်ချမ်းသာကိုရလေလေအောက်အောက်ချမ်းသာတွေကသူတို့အတွက်နာကျင်မှုဖြစ်သွားတာอืมဘုံဘုံတို့ဒါတွေကနားလေဖို့အလွန်ကောင်းတယ်နော်သဘောပေါက်ရဲ့လားနော်အထက်အထက်ချမ်းသာကိုရလေလေသူ့အောက်ငကိုသူဖြတ်တန်းခဲ့တဲ့ချမ်းသာတွေကချမ်းသာမဟုတ်တော့ဘူးဖြစ်သွားတာအဲ့ဒါနောက်ဆုံးမြတ်စွာဘုရားကဏိရောဓသမပတ်နော်ဝင်စားနိုင်တဲ့အဆင့်ဆိုရင် စောတော့ကပြောခဲ့တဲ့ချမ်းသာမျိုးတွေဇန်ချမ်းသာမျိုးတွေကွာဆိုသူ့အတွက်ဘာဖြစ်သွားပြီတော့နာကျင်တယ်လို့ဖြစ်သွားတယ်အဲ့ဒါရှင်သာရိပုတ္တရာရှင်းပြတာဒါကြောင့်နိဗ္ဗာန်ဟာတကယ်တမ်းကအချမ်းသာဆုံးပဲလို့နော်ရှင်သာရိပုတ္တရာပြောတာသို့တော်လည်းပဲဘုံဘုံတို့ဟာဝိရိတဒုက္ခလောက်ကိုပဲနားလည်ထားတာဖြစ်တဲ့အတွက်ကြောင့်ဒီတန်တိဒုက္ခသဘောဖြစ်တဲ့နိဗ္ဗာန်ကိုဘုံဘုံတို့မသိနိုင်ဘူးမမြင်နိုင်ဘူးအလွန်ခက်ခဲတယ်ပေါ့သိဖို့မြင်ဖို့ဒါနိဗ္ဗာန်ဟာမြင်ဖို့ခက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ပြောပြတာဟုတ်လား အဲ့တော့ဆက်ပြီးတော့ပြောချင်တာကဘာတုံးဆိုတော့နိဗ္ဗာန်ဟာအကောင်းဆုံးချမ်းသာဖြစ်တယ်ဆိုတာကိုပြောချင်တာကိုမသိရတာမမြင်ရတာနားမလည်ရတာနဲ့ဒါဟာမကောင်းဘူးလို့လုပ်လို့မရဘူးလေဟုတ်လားတစ်ချိန်မှာဒါသိအောင်ကြိုးစားမယ်ဆိုတဲ့စိတ်ကူးနဲ့ဘုံဘုံတို့ကအကောင်းဆုံးနိဗ္ဗာန်ချမ်းသာကိုရလိုတဲ့စိတ်နဲ့နောက်ပဲစုံတောင်းစုံရတဲ့တော့ကြိုးစားဖို့တော့လိုတာပေါ့ဟုတ်လားအဲ့တော့ဒီလိုကြိုးစားခြင်းစိတ်ပေါက်အောင်နိဗ္ဗာန်ဟာအကောင်းဆုံးချမ်းသာဖြစ်တယ်ဆိုတာလေးကိုဘုံဘုံတို့ဆက်ပြီးတော့မှတ်သားကြည့်မယ်နော် ။ဒါမြတ်စွာဘုရားရဲ့ဒေသနာအထောက်ထားနဲ့ပြောမယ်ဆိုရင်နိဗ္ဗာန်ပရမန်ဒုက္ခံနိဗ္ဗာန်ဟာအကောင်းဆုံးချမ်းသာလို့အတီလင်းဟောတာပဲ။နိဗ္ဗာန်ပရမန်ဒုက္ခံဟုတ်လား။ပြီးတော့ဘယ်လိုဟောသေးတယ်။နတ္ထိတန်တိပရံဒုက္ခံနိဗ္ဗာန်လောက်နိဗ္ဗာန်လောက်ချမ်းသာတဲ့ချမ်းသာမရှိဘူးလို့ဒီလိုလဲဟော။ဟုတ်လား။အဲ့လိုဆိုလို့ရှိရင်ဒီနိဗ္ဗာန်ကဘလောက်ချမ်းသာတာတော့နိဗ္ဗာန်ရဲ့ချမ်းသာပုံကိုဘုံဘုံတို့ဘယ်လိုသိနိုင်မှာတော့စောတော်ကဘဝနဲ့နိဗ္ဗာန် ကျမ်းစာအုပ်ကိုရေးသားတော်မူတဲ့ဆရာတော်ဟာသူဟာနိဗ္ဗာန်ချမ်းသာကိုဘလောက်ချမ်းသာတယ်လဲဆိုတာကိုသိခြင်းရဲ့ဘဝဒုက္ခဟာဘလောက်ဆင်းရဲတယ်ဆိုတာကိုမြင်အောင်လုပ်တဲ့ဘဝဒုက္ခနဲ့နိဗ္ဗာန်ချမ်းသာကို ချိန်ဆက်ကြည့်ရမယ်တဲ့မသူရှင်းပြတာလေဘုံမတော်တော်သဘောကျတယ်ဘဝဒုက္ခက10သားဆိုလို့ရှိရင်နိဗ္ဗာန်ချမ်းသာဟာလည်း10သားပဲတဲ့ဘဝနဲ့နိဗ္ဗာန်ဟာဖြောင်းဖြောင်းဆန့်ကျင်တယ်ပေါ့နော်နိဗ္ဗာန်မှာဘဝမရှိဘူးပေါ့နော် ဘဝဒုက္ခကတပိဋ္ဌာဆိုရင်နိဗ္ဗာန်ချမ်းသာဟာတပိဋ္ဌာပဲဟုတ်တော့ဘဝဒုက္ခဆင်းရဲကြီးတပိဋ္ဌာကို तू ကစွန့်လိုက်တဲ့သဘောကိုအကယ်၍ဘဝဒုက္ခသည်အသင်ချေအနန္တမဆုံးနိုင်အောင်ကိုများတယ်ဆိုရင်နိဗ္ဗာန်ချမ်းသာဟာလည်းပဲအသင်ချေအနန္တမဆုံးနိုင်အောင်ကြီးတယ်လို့ပဲပြောရမယ်။စဉ်းစားကြည့်နော်။သိကြပါစို့အပေပုံတွေကိုဘုန်းဘုန်းတို့စဉ်းစားကြည့်လိုက်။အလွန်ကြီးမားတဲ့ဒုက္ခတွေပေါ့။နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရပြီဆိုရင်အဲ့ဒီအပေဒုက္ခတွေမရှိတော့ အပေဒုက္ခကိုကြည်လိုက်တာနဲ့အပေဒုက္ခနဲ့ရှင်လိုက်မယ်ဆိုရင်နိဗ္ဗာန်ချမ်းသာရဲ့ကြီးကျယ်ပုံဟာမဖြစ်လာတော့ထင်ရှားသွားတယ်ဟုတ်လားအပေဒုက္ခကြီးတာကိုကြီးကြီးတာကိုမြင်ရင်မြင်တဲ့လောက်အော်ဒီဒုက္ခတွေကလွတ်သွားတာဟောအခုဘုံဘုံတို့ကအပေဒုက္ခလို့ဒါဒုက္ခလို့မြင်ဖို့လွဲနေတာကိုအခုရနေတဲ့လူဘဝကိုဒုက္ခလို့မြင်ဖို့အလွန်ခက်နေတယ်နတ်ဘဝပြမဘဝကျတော့ဒုက္ခလို့မြင်ဖို့မပြောနဲ့ချမ်းသာတယ်လို့ထင်ပြီးတော့ရကိုရခြင်းနေဟုတ်တယ်မဟုတ်လား အဲ့တော့ဘဝကိုဒုက္ခလို့မမြင်ဘူးဆိုရင်နိဗ္ဗာန်ကိုချမ်းသာတယ်လို့ဆိုတာမမြင်နိုင်ဘူးဘဝကိုဒုက္ခလို့မြင်မှဒီဘဝဒီဒုက္ခကလွတ်တဲ့အရာဟာဘယ်လောက်ကောင်းမလဲဆိုတာကိုသိနိုင်တာဟုတ်လားအနာယောဂတစ်ခုဖြစ်တယ်နော်ဟိုတနေ့ကလည်းပြောရတယ်နော်အဲ့ဒီအနာယောဂပျောက်သွားတာဟာဘယ်လောက်ကောင်းတယ်လဲဆိုတာကိုဘုန်းဘုန်းတို့ဗာနဲ့ရှင်းပြီးတော့သိမလို့အဲ့ဒီအနာယောဂဖြစ်နေတဲ့အခိုက်တမှာဘယ်လောက်ခံရခက်တယ်လဲဆိုတာ ਨੇ ရှင်းကြည့်ဟုတ်လား သူအခံရခက်တဲ့လောက်သူပျောက်သွားရင်ချမ်းသာသွားတာပဲတချို့ဝေဒနာတွေဆိုရင်အမလေးမျက်ရည်ကျပြီးတော့ငိုရလောက်အောင်ဖြစ်တယ်အဲ့ဒါတခါတည်းယူပြစ်တယ်လို့မြန်ပျောက်သွားမယ်ဆိုရင်တော်တော်ကိုပျော်စရာကောင်းမယ်ဆိုတဲ့အနေထားရောက်သွားတာပဲသောသောဒုက္ခကြီးမရှိတော့သဘောပေါက်လားဘုံပြောတာဟုတ်ဟုတ်လားဒါကြောင့်ဘဝနိဗ္ဗာန်ဟာဘလောက်ချမ်းသာတယ်လဲဆိုတာကိုသိခြင်းဘဝဟာဘလောက်ဆင်းရဲတယ်လဲဆိုတဲ့အနေထားကိုတွေးကြည့်ဆရာတော်ကြီးကတော့အဲ့ဒါဘဝနဲ့နိဗ္ဗာန်ကိုချိန်ပြီးတော့ကြည့်လို့ပြောတာ ဘဝဆင်းရဲတာကိုမြင်မြင်တော့နိဗ္ဗာန်ချမ်းသာတာကိုမြင်နိုင်တယ်ဟုတ်လားတကယ်တမ်းကဘဝချမ်းသာဆိုတာကိလေသာနဲ့တွဲနေတဲ့ချမ်းသာနော်နိဗ္ဗာန်ချမ်းသာဆိုတာကိလေသာကင်းတဲ့ချမ်းသာဒါအကျဉ်းပြင်းလေးဘုံဘုံပြောတာဟုတ်လားအဲ့ဒါနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဘုံဘုံတို့ရှင်းအောင်နိဗ္ဗာန်ချမ်းသာဟာဘလို့ချမ်းသာတယ်လဲဆိုတာလေးကိုတွေးတဲ့နေရာမှာအထောက်အကူပြုဖို့မြတ်စွာဘုရားလက်ထက်ကဖြစ်ပျက်လေးတစ်ခုပြောပြမယ်ခါတစ်ပါးမှာမြတ်စွာဘုရားအလွန်ချမ်းအေးတဲ့ຢာတည်ကြီး နော်တဘူတွဲလနဲ့တပေါင်းလအကြာလေအေးတွေကလည်းအရန်တိုက်တယ်စီးနှင်းတွေကလည်းကြာတယ်ဟုတ်လားအဲ့တော့မြတ်စွာဘုရားလမ်းဘေးရင်းတိုက်တော်အဆက်ကလေးမှာကျွတုကျေးသေးလောက်ပဲရှိတယ်အရေးမကောင်းတဲ့သစ်ပင်ရဲ့အရင်မှာနော်သင်္ကန်းနှစ်ထပ်သင်္ကန်းကိုခင်းပြီးတော့မြတ်စွာဘုရားထိုင်တယ်တညာလုံးထိုင်နေတယ်တဲ့မြတ်စွာဘုရားဒီသစ်ပင်အောင်မှာဟုတ်လားအဲ့မနဲ့လင်းတဲ့အခါကျတော့ဟထလာဝကနော်အာလာဝကဘလူအကြောင်းဟောတဲ့နေရာမှာဟထကမင်းသားအကြောင်းကြားဘူးလိမ့်မယ်ဟုတ်လား အဲ့ဒီဟဋ္ဌကမင်းသားကနောက်ပါအချမ်းရနေနဲ့အညောင်းပြေလမ်းလျှောက်တယ်ပေါ့ဆောင်းကမနဲ့ခင်းကိုလက်လှုပ်ရှားတဲ့အနေနဲ့အဲ့လိုလမ်းလျှောက်ရင်းနဲ့လမ်းဘေးမှာနှင်းနေလေရှော့အဲလို့မြတ်စွာဘုရားသတင်းသုံးနေတာတွေ့ဟာအဲ့ဒါနဲ့ तू အံ့ဩပြီးတော့မြတ်စွာဘုရားရှိရသွားပြီးတော့ဝှချချပြီးတော့မြတ်စွာဘုရားညာချမ်းချမ်းသာသာကျင့်ဆက်တော်မူရပါရဲ့လားဖေဟာအဲ့လိုမေးတဲ့ခါကျတော့မြတ်စွာဘုရားဟဋ္ဌကတဲ့လောကမှာချမ်းချမ်းသာသာအိပ်စက်ရတဲ့လူတွေထဲမှာငါလည်းပဲတယောက်အပါဝင်ပါတဲ့ဟောပြောပုံလေးနော် ချမ်းချမ်းသာသာအိတ်ဆက်ရတဲ့လူတွေထဲမှာငါလည်းပဲတယောက်အပါဝင်ပါတယ်ငါချမ်းချမ်းသာသာအိတ်ဆက်ရပါတယ်ဆိုတော့အဲ့မြတ်စွာဘုရားဘလို့လို့ချမ်းချမ်းသာသာအိတ်ဆက်ရတာတော့နှင်းတွေကလည်းကြနေတယ်နော်အောက်ကတိရွက်ခင်းတွေကလည်းပါပါလေးအပေါ်ကလည်းပဲအရေးကလည်းမလုံဘူးပေါ့နော်လေအေးကလည်းတဖြူးဖြူးတိုင်နေဒါဘုပဲမြတ်စွာဘုရားချမ်းချမ်းသာသာအိတ်ဆက်ရတယ်လို့ပြောနေသေးတယ်ဘလို့လို့မြန်ချမ်းချမ်းသာသာအိတ်ဆက်ရတာတော့အဲ့ဒါမြတ်စွာဘုရားအေးတဲ့အဲ့လိုဆိုရင်မင်းကငါမေးမယ်မင်းတို့မျိုးထဲမှာချမ်းသာတဲ့တကြွယ်တယောက်တထေးတယောက်နော်အိမ်ကြီးကလည်းကောင်းကောင်း ပစ္စည်းဥစ္စာလည်းပြည့်စုံနော်ဇနီးမယားချောချောလှလှနေအဲ့ဒီသူ့ရဲ့အိမ်တော်ကြီးထဲမှာသူအိပ်ပျော်နေတဲ့အချိန်အိပ်ဆက်ရတဲ့အချိန်မှာနော်နေရတဲ့ထိုင်ရတဲ့အနေအထားကိုမင်းဘယ်လိုပြောမလို့သူအိပ်ရတဲ့အနေအထားဟာ तू ချမ်းချမ်းသာသာအိပ်ရမှာပေါ့ဗျာ तू လည်းပဲချမ်းချမ်းသာသာအိပ်ဆက်ရတဲ့လူတွေထဲမှာ तू လည်းပဲတယောက်အပါဝင်ဖြစ်မှာပေါ့အဲ့ဒါမြတ်စွာဘုရားမင်းတည်တည်ချာချာစဉ်းစားပါဦးဆိုတဲ့အနေနဲ့ဆက်ပြီးတော့မေးတယ်အဲ့ဒီတထေအဲ့ဒီတကြွေဟာ ဆွဲမဲ့မှုຢာကနဲ့ပူလောင်တဲ့စိတ်သူ့မှာရှိတဲ့အတွက်ကြောင့်သူ့ရဲ့ຢာကမကင်းသောအိပ်ဆက်ခြင်းဟာတကယ်ပြည့်ပြည့်စုံတဲ့ချမ်းသာတဲ့အိပ်ဆက်ခြင်းလို့ဆိုနိုင်မလားတဲ့သူ့မှာဆွဲမဲ့မှုຢာကရှိနေတယ်ပေါ့နော်အဲ့လိုလေးပြောလိုက်တော့ဟတကကသဘောပေါက်သွားတယ်အာຢာကမကင်းတဲ့စိတ်တန်းလန်းတဲ့အိပ်ဆက်ရတာနော်ချမ်းချမ်းသာသာပြည့်ပြည့်ဝဝချမ်းချမ်းသာသာအိပ်ဆက်ရတယ်လို့မဆိုနိုင်ဘူးနော်သူ့မှာဒေါသမကင်းတဲ့စိတ်ရှိတယ် ဒေါသကြောင့်ပူလောင်တဲ့စိတ်ဒေါသကြောင့်ပင်ပန်းတဲ့စိတ်သူ့မှာရှိတယ်အဲ့ဒီတကယ်လို့မြန်သူကအိမ်ကြီးကတော့ကောင်းကြီးစည်းစိမ်တွေကတော့အများကြီးမကြည်မနဲ့စိတ်တူနေတာလည်းရှိမှာပဲလေအဲ့လိုစိတ်တူနေတဲ့အချိန်မှာသူအိတ်နေရဆိုအဲ့ဒီသူ့ရဲ့အိတ်ဆက်ခြင်းကိုချမ်းသာတဲ့အိတ်ဆက်ခြင်းလို့ဆိုနိုင်မလားမဆိုနိုင်ဘူးနော်သူတော်ကောင်းတရားကိုမသိဘဲနဲ့ဘဝအကြောင်းကိုပြပြဝမသိဘဲနဲ့ဘဝထဲမှာနေနေရတဲ့အနေအထားမောဟလွှမ်းမိုးပြီးတော့ပင်ပန်းနေတဲ့စိတ်ကိုပြောတာနော်ဟုတ်လားဆွဲမဲ့မှုကြောင့်ပူလောင်နေသော မကျေနပ်မှုကြောင့်ပူလောင်နေသောမတိမှုတူ၍မိုင်မဲမှုကြောင့်ပူလောင်နေသောစိတ်နှလုံးရှိတဲ့ပုဂ္ဂိုလ်ဟာဘယ်လိုလုပ်ပြီးတော့ချမ်းချမ်းသာသာအိပ်ရှက်ရတယ်လို့ပြောနိုင်မလို့တဲ့ဟုတ်လားအဲ့ဒါမြတ်စွာဘုရားကိုတွေလေးပြောတာပေါ့နော်ငါမှအဲ့ဒီဆွဲမဲ့မှုဆိုတဲ့ຢာကမကျေနပ်မှုဆိုတဲ့ဒေါသမိုက်မဲတွေ့မှုဆိုတဲ့မောဟတရားတွေကိုအမြင်ရစာငါပယ်ထားပြီးပြီးနှုတ်ထားပြီးပြီးဘာမှမရှိတော့ဘူးတဲ့ဒါကြောင့်မို့လို့ຢာကကြောင့်ဖြစ်သောပူလောင်မှုဒေါသကြောင့်ဖြစ်သောပူလောင်မှုမောဟကြောင့်ဖြစ်သောပူလောင်မှုငါမှ မရှိဘူးဒါကြောင့်အခခသိငါဟာအမြဲတမ်းချမ်းချမ်းသာသာအိပ်ရှက်ရတယ်တဲ့စဉ်းစားနော်ဒီကိစ္စဟုတ်လားဘုန်းဘုန်းတို့လိုချင်မှုရချင်မှု မကင်းသေးဘူးစိတ်ကူးတွေထဲမှာတခါလေကိုလိုချင်တာဟာနော်ကိုစိတ်ထဲကဆွတ်သွဲမဲ့မဲ့လိုချင်လိုချင်သလောက်အိတ်တောင်မပြောဘူးရဲ့ဟုတ်လားပို့ပြီးတော့သိတာတာကတော့မကျေနပ်မှုတွေများနေရင်ဘယ်လိုလုပ်အိပ်ပြောမလို့ချမ်းချမ်းသာသာအိပ်ဖို့မပြောနဲ့ဆင်းဆင်းရဲအိပ်ဖို့တောင်တိတ်မလွယ်သေးဘူးဟုတ်လားဟိုဘက်လှိမ့်လိုက်ဒီဘက်လှိမ့်လိုက်နေဟုတ်လားစဉ်းစားကြည့်ဦးနော် ဒါကြောင့်ရာဂဒေါသမောဟမကင်းတဲ့ပုံကိုယ်တွေရဲ့အိပ်ပျော်ခြင်းကိုချမ်းသာသောအိပ်ပျော်ခြင်းလို့မဆိုနိုင်ဘူးဆိုပြီးတော့မြတ်စွာဘုရားအဲ့ဒီမှာဟောတာအဲ့ဒီမှာဟောတဲ့ဂါထာနှစ်ပုဒ်လည်းအလွန်ကောင်းတယ်တပ္ပရာဝေဒုက္ခံတိတိပြမနောပြိဋိဘူတောယောနလိမ်ပတိကာမေတုတိတိဘူတောနိရုပတိတဲ့ပထမဂါထာလေးကဘာပြောတော့တိတိဘူတောနိရုပတိတဲ့နော်ကိလေသာဆိုတဲ့ဥပရိတရားတွေကင်းလို့အပြည့်အဝငြိမ်းအေးနေတဲ့ပုဂ္ဂိုလ် ယောနလိမ်ပတိကာမေတုသူ့ရဲ့စိတ်ထဲမှာလည်းပဲကာမကိုလိုချင်တဲ့ຢာကတွေနဲ့ညစ်ကပ်တွေ့တာနေတယ်ဆိုတာလည်းမရှိဘူးကာမနဲ့မလိမ်ကြံဘူးလို့သူကတော့ဒီလိုလေးဟောတယ်နော်ယောနလိမ်ပတိကာမေတုနော်ကာမနဲ့မလိမ်ကြံဘူးပြမနောပြိနေဘူးတော်တဲ့စိတ်ထဲမှာຢာကဒေါသမောဟကိလေသာတွေလုံးဝငြိမ်းနေတဲ့အတွက်ကြောင့်မကောင်းတာဆိုလို့လေသူ့တန်တန်မှာဘာမှမဖြစ်တော့စိတ်ထဲမှာကိလေသာကင်းသွားပြီမကောင်းမှုကင်းသွားပြီဆိုရင်သူ့ရဲ့အတွေးတွေမနောကံ သူ့ရဲ့အပြောတွေဝစီကံသူ့ရဲ့အလုပ်တွေကာယကံဘာမကောင်းတာရှိအောင်မလို့ဘာမှမကောင်းတာမရှိတော့အဲ့ဒါကိုဗြဟ္မဏလို့ပြောတယ်နော်ပရိနိဗ္ဗူတဆိုတာစိတ်ထဲမှာထဝင်းကျင်ကိလေသာတရားတွေငြင်းအေးနေဒါကြောင့်မို့လို့သူဟာဗြဟ္မဏဘာမကောင်းတာမှမလုပ်တော့အဲ့လိုမျိုးငြင်းအေးပြီးတော့ကာမရဲ့ပုံမှာကညှိမှုလိမ့်ကြံမှုမရှိတဲ့မကောင်းမှုတွေလုံးဝကင်းနေတဲ့အဲ့ဒီပုဂ္ဂိုလ်ဟာတပ္ပရာဝေဒုက္ခံတေတိတကယ်စင်စစ်သူဟာအမြဲတမ်းချမ်းချမ်းသာသာအေးရတယ်တဲ့ဘယ်ချိန်အေးအေးချမ်းသာနေတာလဲ ဟုတ်လားတဗ္ဗအာတတ္တိယောစစ်တောဝိနေယဟရိယံတရံဥပတံတော်ဒုက္ခံတေတိတန်တိပပုယစေတတ္တာဒုတိယကထာလေးဒါပါပြောတော့နော်တဗ္ဗအာတတ္တိယောစစ်တောဟာအလုံးစုံသောလိုချင်တာတွေရချင်တာတွေတွေ့တာတွေအကုန်ဖြတ်တောက်ပြီးတော့တဲ့ဝိနေယဟရိယံတရံသူ့ရဲ့စိတ်နှလုံးဟာပူလောင်မှုကကင်းနေတယ်တဲ့ဟရိယဆိုတာနှလုံးသားပေါ့နော်ဒရဆိုတာပူလောင်တာဝိနေယဆိုတာကင်းကွာနေစိတ်ထဲမှာပူလောင်မှုမရှိဘူးကင်းကွာနေတယ် ဘာဖြစ်လို့တော့ဖြစ်ချင်တာတွေလိုချင်တာတွေရချင်တာတွေတောင့်တတာတွေအကုန်လုံးကိုဖြတ်တောက်ထားတာနော်ကိုယ့်အတွက်ဖြစ်ချင်တာတွေရှိတယ်တခါတလေသူများအတွက်ဖြစ်ချင်တာတွေလည်းရှိသေးတယ်တော်တော်ခက်တာပဲနော်ကိုယ့်အတွက်ဖြစ်ချင်အောင်တော့ဒီမကဘူးနော်ကိုယ်နဲ့ပတ်သက်နေတာတွေအတွက်ဖြစ်ချင်ပေးတာတွေရောမရှိဘူးလားရှိတယ်ဘာအတွက်ပဲဖြစ်ချင်ဖြစ်ချင်ဖြစ်ချင်နေပြီဟေးရချင်နေပြီဟေးဆိုရင်တော့ဒီစိတ်နှလုံးကမငြိမ်အေးဘူးအဲ့ဒီဖြစ်ချင်မှုလိုချင်မှုရချင်မှုတွေကို ဖြတ်တောက်ထားနိုင်မှသာလျှင်စိတ်နှလုံးမှာပူလောင်မှုဆိုတာကင်းကွာမှာဒါကိုပြောတာနော်တပ္ပအတ္တတိယောစစ်တဝါအလုံးစုံသော လောဘတွေကိုဖြတ်တောက်ထားတဲ့အတွက်ကြောင့်ဝိနေယဟရိယန္တရံသူ့ရဲ့စိတ်နှလုံးဟာပူလောင်မှုကင်းနေတယ်တဲ့အဲ့ဒါဆိုရင်ဥပဒနောဒုက္ခံတေတိတန်တိန်ပပ္ပုယစေတတ္တာတန်တိန်ပပ္ပုယစေတတ္တာနော်ဒီစိတ်ထဲမှာငြင်းအိမ်မှုကိန်းနေတဲ့ငြင်းအိမ်မှုရောက်နေတဲ့အဲ့ဒီပုံကိုယ်အတွက်ဥပဒန်တော်ငြင်းအိမ်နေတဲ့အဲ့ဒီပုံကိုယ်အတွက်ဒုက္ခံတေတိအမြဲတမ်းချမ်းချမ်းသာသာ အိပ်ရတယ်လို့အဲ့လိုမြတ်စွာဘုရားဟောတာအဲ့တော့ဘုန်းဘုန်းတို့ဒီဒေသနာလေးတွေကိုကြည့်မယ်ဆိုလို့ရှိရင်နော်တကယ်ချမ်းသာအစစ်ဆိုတာဘာလဲဆိုတာကိုတွေးတဲ့နေရာမှာအများကြီးအထောက်အကူမပြုနိုင်ဘူးလားပြုနိုင်တယ်နော်ကိလေသာကိလေသာနဲ့တွဲနေတဲ့ချမ်းသာရဲ့ကိလေသာကင်းတဲ့ချမ်းသာရဲ့အလွန်တရာမှကွာခြားတယ်ဆိုတာကိုမြင်တတ်ဖို့မလိုဘူးလားလိုတယ်ဟုတ်လားအဲ့တော့ဘုန်းဘုန်းတို့ကဒီခက်ခဲတဲ့ကောင်းမြတ်တဲ့ချမ်းသာတွေကိုဘာလို့စူးစမ်းပန်းစားပြောနေရတာတုံးဆိုရင်နော် နိဗ္ဗာန်ကိုလိုချင်တဲ့စိတ်ကြားချင်တဲ့စိတ်ဖြစ်ဖို့ကလည်းတစ်မျိုးပေါ့နော်အကြောင်းတစ်မျိုးပေါ့နောက်တစ်ခုကဒီလိုစဉ်းစားဆင်ခြင်နေတာကိုကလည်းပဲဒါဘာတော့ဆိုတော့နိဗ္ဗာန်ရအောင်ကြိုးစားအထောက်ရရောက်နေတယ်ဆိုတာလည်းနားလည်ဖို့လိုတယ်နော်ဘုံဘုံတို့ဂိတိမာနန္ဒတုတ်တန်းဆိုပြီးတော့နော်နာယူယုံမျှနဲ့ယောဂကင်းတယ်ဆိုပြီးတော့နာမည်ကြီးတဲ့တုတ်တန်တစ်ပုဒ်ရှိရဲ့လေဟုတ်လား အဲ့ဒီမှာတင်ညာဆယ်မျိုးကိုဒီဂိရိမာနန္ဒမနာမကျမ်းဖြစ်နေတဲ့ယန်းဟာနော်နားလည်အောင်သင်ယူပြီးတော့စူးစမ်းအထုတ်မယ်ဆိုရင်သူခံစားနေရတဲ့ယောဂဝေဒနာတွေပျောက်ကင်းသွားလိမ့်မယ်လို့မြတ်စွာဘုရားဟောတာအဲ့ဒီတင်ညာ10မျိုးထဲမှာဝိဒါကတင်ညာនិရောဓတင်ညာဆိုတာပါတယ်ဝိဒါကတင်ညာនិရောဓတင်ညာဆိုဘာပြောတာဆိုနိဗ္ဗာန်အကြောင်းကိုစဉ်းစားတာပဲတမကိုမရဘူးသေးပေမလို့ကိုမရောက်ဘူးသေးပေမလို့နိဗ္ဗာန်အကြောင်းကို နော်ရောက်ဖူးရဘူးတဲ့အရိယာသူတော်စင်ကြီးတွေပြောထားတဲ့စကားကိုအခြေခံပြီးတော့ဘုံဘုံတို့စဉ်းစားဖို့ဆင်ခြင်ဖို့လိုတယ်အဲ့ဒီမှာမြတ်စွာဘုရားကဘလို့စဉ်းစားဆင်ခြင်မလဲလို့သင်ပေးထားတာရှိတယ်အေတံတန်တံအေတံပဏိတံယရိတံတပ္ပသင်္ခါရတမထောတပ္ပပတိပတိနိတ္တကောတဏခယောဝိဒါကောနိဗ္ဗာန်ဟုတ်လားဒီသင်္ခါရတရားအလုံးငြိမ်းရာတဏှာလောဘကိုအကျွင်းမဲ့ပယ်စွန့်ရာ ဟောဒီနိဗ္ဗာန်ဆိုတဲ့တရားလေးဟာငြိမ်သက်တယ်မွန်မြတ်တယ်လို့ဆင်ခြင်ရဆင်ခြင်ရမယ်တဲ့အေတံတန်တံအေတံပဏိတံဟုတ်လားတရားဟာငြိမ်သက်တယ်တရားဟာမွန်မြတ်တယ်နော်အေတံတန်တံအေတံပဏိတံဒါလေးကမွန်မြတ်လိုက်တာဒါလေးကငြိမ်သက်လိုက်တာဒါလေးဆိုတာဘာပြောတာတော့အလုံးစုံသောသင်္ခါရတရားတွေရဲ့ချုပ်ငြိမ်းရာနော်တဏှာလောဘအကျွင်းပဲကင်းပြတ်ရုပ်သိမ်းရာနိဗ္ဗာန်ကိုပြောတာနော်အဲ့ဒါဒီနေရာမှာနိဗ္ဗာန်ကိုရှင်းတဲ့နေရာမှာ တပ္ပသင်္ခါရတမထောဆိုတဲ့စကားလေးနော်သင်္ခါရတရားအလုံးငြိမ်းရလို့ပြောတယ်နော်အဲ့တော့ဆိုလိုတာကကိုယ်ဘဝဒုက္ခနဲ့ရှင်းပြီးတော့စဉ်းစားတယ်လို့ပြောနိုင်တယ်နော်ဒီသင်္ခါရတရားဆိုဒီခန္ဓာကိုပြောတာဟုတ်လားဒီဒုက္ခတွေငြိမ်းရနိဗ္ဗာန်ဟာချမ်းသာတယ်ငြိမ်သက်တယ်မွန်မြတ်တယ်လို့ဆင်ញင်တာသဘောပေါက်ရလားဒါကြောင့်မလို့ဘုံဘုံတို့စူးစမ်းပြီးတော့ဒါကိုနားလည်အောင်လုပ်ရမယ်ပေါ့လေ့လာရမယ်သင်ယူရမယ်ပေါ့ပြီးရင်လည်းပဲဒါကိုရအောင်ဆိုတဲ့မွန်မြတ်တဲ့ရွယ်ချက်နဲ့ ရရကြောင့်နီလန်းကိုလည်းကြိုးပမ်းအထောက်ရမယ်ပေါ့နော်ဒါတော့ဘုံဘုံတို့နိဗ္ဗာန်ဆိုတာအကောင်းဆုံးချမ်းသာဆိုတာ ਨੇ ပတ်သက်ပြီးတော့ပြောတာပေါ့ဟုတ်လားဆက်ပြီးတော့ပြောချင်တာကနော်နိဗ္ဗာန်ကိုရအောင်ကြိုးစားအထောက်တဲ့နေရာမှာအထောက်ခြင်းစိတ်ထက်သန်ဖို့အတွက်နိဗ္ဗာန်ရမှဘဝတကယ်ပြောင်းလဲမှာဆိုတာကိုပြောခြင်းဟုတ်လားအစစအရာရာနိဗ္ဗာန်ရမှသာလင်ပြောင်းလဲနိုင်တယ်နိဗ္ဗာန်မရမချင်းတတ္တဝါဟာ နော်ပြောင်းလဲတယ်လို့မဆိုနိုင်ဘူးကောင်းတဲ့ဘက်ကိုပြောင်းလဲသွားတယ်လို့မဆိုနိုင်သူ့သူဘာပဲဖြစ်နေနေပစ္စည်းတွေပို့ပြီးတော့ရာကောင်းရမယ်နံပါတ်တွေပို့ပြီးတော့ကြီးကောင်းကြီးမယ်ကျမကြီးတွေပို့ပြီးတော့ကောင်းကောင်းကောင်းမယ်ပေါ့နော်ဘာပဲဖြစ်နေနေပါနိဗ္ဗာန်ချမ်းသာကိုသာမျက်မှောက်မပြုတ်ရသေးဘူးဆိုရင်သူ့ဘဝမှာကြီးမားတဲ့အပြောင်းလဲမရှိပါဘူးဟုတ်လားဘုန်းတို့တရားသဘောနဲ့တရားချစဉ်းစားကြည့်လေတတ္တဝတူတယောက်ကျင်လေကျက်စားနေပုံလေးပါတော့ နော်ဘဝရဲ့အကြောင်းကိုအမှန်တိုင်းမသိမမြင်တဲ့အတွက်ကြောင့်သိအောင်မြင်အောင်လည်းမလုပ်ဘူးလေဟုတ်လားမသိမမြင်တဲ့အတွက်ကြောင့်ဘဝရဲ့ပုံမှာဆွဲမမှုဘုံဘုံတို့တဏှာလောဘရှိနေတယ်ဘဝအကြောင်းကိုအမှန်မသိတာအဝိဇ္ဇာပဲအမှန်မသိလို့အကောင်းထင်ပြီးတော့လိုချင်တာကဘာတော့တဏှာပဲဟောအဝိဇ္ဇာတဏှာအရင်ခံနေရနော်အဲ့ဒါကိုကိလေသာဝတ်လို့အကျဉ်းမြင်နာလဲထားဘဝအကြောင်းအမှန်သိအောင်မလုပ်လို့မသိဘူးအဝိဇ္ဇာမသိလို့အကောင်းထင်ပြီးတော့ရချင်တယ်ဖြစ်ချင်တယ်တဏှာဟုတ်လား အဲ့ဒီအဝိဇ္ဇာတဏှာကြောင့်မလို့ပါတော့ရအောင်လုပ်မယ်ဟောကံသင်္ခါရတွေလာပြီနော် ကောင်းမယ်ထင်ပြီးတော့တခါလေမကောင်းတာတွေခြားတယ်သူများအသက်တတ်တယ်ဆိုတာလေချမ်းသာမယ်ထင်လို့တတ်တာဒါလေးလုပ်လဲရမှလိမ့်တယ်ဆိုတာလေဒီလိုလေးပြောလဲရမှကောင်းမယ်ထင်လို့လုပ်တာမကောင်းတာတွေလုပ်တယ်ဆိုတာလည်းပါတော့ကောင်းမယ်ထင်တဲ့စိတ်နဲ့ပဲလုပ်တာပဲအဝိဇ္ဇာကိုအခြေခံတာပေါ့နော်ကုသိုလ်တွေလုပ်တယ်ဆိုတာလည်းပါတော့ကောင်းမယ်ထင်တဲ့စိတ်နဲ့ပဲလုပ်တာပဲဟောကုသိုလ်အကုသိုလ်ကံတရားတွေသင်္ခါရတရားတွေလုပ်ကြရော လှုပ်တဲ့အခါကျတော့ပါတော့ရုပ်တွေနံတွေဘဝတွေရကြရောငကောကလှုပ်ခဲလို့အခုရနေတယ်အခုလည်းပဲနားလည်မှုမရှိတဲ့အတွက်ကြောင့်ရကျင်တဲ့စိတ်တွေပြင်းပြင်းထန်ထန်ရှိတဲ့အတွက်ကြောင့်ရအောင်လုပ်နေပြန်တယ်အဲ့တော့နောက်ပါလုံးရမှာပဲငကိုတော့လှုပ်ခဲလို့အခုရနေတဲ့ဘဝကိုဝေဖန်ကြည့်လိုက်အခုလှုပ်လို့နောင်ရမယ့်ဘဝကိုတတ်တတ်ထားလိုက်အောင်ငကိုတော့လှုပ်ခဲလို့အခုရထားတယ်ဘာနဲ့ဆုံးသတ်မလို့တည်ဆုံမှုနဲ့ပဲဆုံးသတ်မှာနော်တည်တယ်ဆိုတာလည်းပြုတ်ခနဲ့တည်တော့တာမဟုတ်ဘူးတည်လောက်အောင်နာပြီးမှတည်ရတာ ဟုတ်တယ်မဟုတ်လားရေဘူးရပြောရမယ်ဆိုရင်တတ္တဝါတွေကဘာတော့အိုးပြီးတော့မှနားပြီးတော့မှသေတာတာဟုတ်လားอืมအဲ့ဒီပျက်စီးမှုနဲ့ပဲအဆုံးသတ်သွားတာပဲနော်အဲ့ဒါလိုပဲဘုန်းဘုန်းတို့ဒီဖြစ်စဉ်တွေမထူးခြားဘူးဆိုတာကိုအဲ့ဒါကိုပြောတာနိဗ္ဗာန်ကိုမရမချင်းနိဗ္ဗာန်ကိုမမြင်မချင်းဘဝဟာထူးခြားမှုမရှိဘူးတိတာတဲ့ပြောင်းလဲမှုမရှိဘူးကိုတော့လည်းဒီလိုလာခဲ့တယ်ခုလည်းဒီလိုဆက်သွားတယ်နောင်လည်းဒီလိုပဲဆက်သွားမှာဟုတ်လားဘယ်လိုသွားမှာတော့ဩိဇာတနာကံသင်္ခါရဘဝ အကြမ်းပြင်းပြောလိုက်တာနော်ဘုံဘုံဟုတ်လားဘဝအကြောင်းအမှန်မသိဘူးအဝိဇ္ဇာအမှန်မသိလို့လိုချင်တယ်တဏှာဝိဇ္ဇာတဏှာအဲကြောင့်မလို့ရအောင်လုပ်တယ်ဖြစ်အောင်လုပ်တယ်ကံသင်္ခါရအဲကြောင့်မလို့ဖြစ်လာတဲ့ရုပ်တည်နံတွေအဲ့ဒါကိုဘာတော့ဝိဘက်အကျိုးဘဝပေါ့နော်ဘဝရပြီဆိုတော့ဘာတော့အိုနာသေးပေါ့ဟုတ်လားအဲ့တော့ရင်တုန်းကလည်းဒီလိုပဲအိုနာသေးဘဝရခဲ့တယ်အိုခဲ့နာခဲ့သေးခဲ့တယ်ရအောင်ဆက်လုပ်တယ်ရပြန်တယ်အိုမယ်နာမယ်သိမယ်ဟာဒီတိုင်းသွားနေတယ်မိုးဆိုရည်ရတာကိုအလွယ်ဘယ်လိုပြောလိုက်တော့ အဝိုင်းပြေးပြေးနေတာတဲ့ကင်တလုံးနဲ့နဲ့ရှင်းတယ်နော်ဘာလဲတော့အဝိုင်းပြေးပြေးတာတဲ့ထွက်လမ်းမပါဘူးရောက်ပြီးသားနေရာပြောကရုတ်ကင်းရှောက်ဆိုတာအဲ့ဒါကိုပြောတာဟုတ်လားဘုံဘုံတို့တောရက်စီမှာနော်အိုးတွေပါတယ်မီးဖို့ထဲမှာတင်ဖို့အတွက်ကရုတ်ခွေထားရတယ်ဟုတ်လားညီအိုးတွေနဲ့ရှေ့ရတော့ချက်တာအိုးဟုတ်လားအဲ့ဒီကရုတ်ခွေတွေကအသုံးများတဲ့အခါကျတော့တခါလေးဟောင်းတော့ဆိုပြစ်လိုက်တယ်အမိုက်ပုံအမိုက်ပုံရမှာနော်ကရုတ်ခွေကင်းကောင်တွေကလည်းအမိုက်ပုံအမိုက်ကြရှိတာပဲလေ ကင်းကောင်ကဒီကရုတ်ခွေလေးပေါ်ရှောင်းသူကအဆုံးရောက်မယ်ထင်ပြီးသူလမ်းရောက်မယ်ထင်ပြီးတော့ရှောင်းတယ်သူရောက်ပြီးသားနေရာပဲပြန်ပြီးတော့ရောက်နေတယ်ကရုတ်ကင်းရှောက်ဆိုတာကိုပြောတာဟုတ်လားဘာထူးတယ်လဲဘာမှမထူးဘူးရောက်ပြီးသားနေရာပဲဖန်တရားတရားထပ်ပြီးတော့ရောက်နေတာဒါကြောင့်နိဗ္ဗာန်မရမချင်းမမြင်မချင်းဘုံဘုံတို့ဘဝမှာကြီးမားတဲ့ထူးခြားတဲ့ပြောင်းလဲမှုဆိုတာမရှိဘူးဘာမှသိပြီးတော့မထူးခြားဘူး သမုဒိယသစ္စာနဲ့ဒုက္ခသစ္စာဒုက္ခသစ္စာနဲ့သမုဒိယသစ္စာသမုဒိယသစ္စာနဲ့ဒုက္ခဒီသစ္စာနှစ်ပါးတည်းမှာဖြစ်နေတော့လဲနေတယ်သဘောပေါက်ရဲ့လားဒါကြောင့်မလို့နိဗ္ဗာန်ချမ်းသာကိုမြင်မှသာနေဒီလူဟာတကယ်ထူးခြားမယ်တော့ဆိုရပါစို့အကြီးမားဆုံးသောထူးခြားမှုအကြီးမားဆုံးသောအပြောင်းလဲရပါလေဘဝမှာအဲ့လိုမေးလို့ရှိရင်သောတပတိမေညာဘုံညာရခြင်းဟာအကြီးမားဆုံးသောပြောင်းလဲလို့ဘုံဘဝကတော့အဲ့လိုတွေးမိတယ်ပေါ့နော်နော်သောတာပန်ဖြစ်ခြင်းဟာတတ္တဝတ္တုတယောက်စီအတွက်ဘဝမှာတန်တရားမှာ အကြီးမားဆုံးသောအပြောင်းလဲပဲအကြီးမားဆုံးသောထူးခြားချက်ပဲလူတိုင်းရွတ်နေကြတယ်ယတနာတုတ်ထဲကသဟာဝတ္တဒသနတံပရာယတယတုဓမ္မာတက္ကာယတိတိဝိသိကိစီတင်စာတိလပတံဝါပိယရတိကိဉ္စီသတုဟာပါယဟိရှာဝိပမောတော ရှစ္စာပိဌာနဏိအပပကာတောဣရံပိတံဂေရတနပဏိတံဣတိနသစ္စေနသဝတိဟောတုအလွန်ကောင်းတယ်ပါပြောအောင်အဲ့ဒါနိဗ္ဗာန်ကိုမြင်လိုက်ပြီဆိုတာနဲ့ သစ္စာလေးပါးကိုသိလိုက်ပြီဆိုတာနဲ့သောတပတိမဉ္ဇဉ်ဖုန်ဉဏ်ရသွားပြီဆိုတာနဲ့တပြိုင်နက်တည်းတဟာဝတ္တဒတနတံ္ပရာယနော်ဒတနတံ္ပရာယဒတနဆိုတာမြင်တာတံ္ပရာဆိုပြည့်စုံတာအမြင်နဲ့ပြည့်စုံတာဆိုတော့နိဗ္ဗာန်ကိုမြင်သွားပြီနိဗ္ဗာန်နဲ့နိဗ္ဗာန်ကိုမြင်မှအမြင်ကပြည့်စုံတာခုကျွတ်ကနိဗ္ဗာန်ကိုမမြင်တော့အမြင်ကမပြည့်စုံဘူးနော်ယုံနာတောင်ကောင်းကောင်းမမြင်ဘူးဟုတ်လားပြဉ္ညတ်တွေကြီးမြင်နေတာများတယ်ဟုတ်လား အဲ့ဒီအမြင်နဲ့ပြည့်စုံသည်နဲ့တပြိုင်နက်ဆိုတော့သောတာပန်ဖြစ်သွားပြီဖြစ်သွားသည်နဲ့တပြိုင်နက်တည်းသဟာဝတ္တဒသနတမ္ပဒါယတယတုဓမ္မာဇဟိတာဘွန်တီတရား၃မျိုးအဆိုးတရား၃မျိုးတခါတည်းပေးပလိုက်တယ်အားတွေတော့တက္ကာဒိဋ္ဌိဝိသိကိစ္စတင်စာသိလပဒံဝါပိတော့ယုံနံကိုငါလို့ထင်နေတဲ့ပုဂ္ဂိုလ်တ attva လို့ထင်နေတဲ့အကုသိုလ်အားလုံးတို့ရဲ့အကြီးမားဆုံးသောအကြောင်းတရားကြီးလို့ပြောရမယ်တက္ကာဒိဋ္ဌိအဲ့ဒါပယ်လိုက်ပြီနောက်ဝိသိကိစ္စတန်တရား ဝေခွဲနိုင်မှုတယ်ဟုတ်လားပြီးတော့ပါတော့တိလပတံဝါပြီးတယ်မဂ္ဂင်၈ပါးအကျင့်မြတ်တရားကလည်းတို့ကျန်တဲ့အကျင့်တွေနဲ့ငြိမ်းချမ်းမှုအစစ်နိဗ္ဗာန်ကိုရနိုင်တယ်လို့မှားယွင်းတဲ့အမြင်ခွေအကျင့်နွားအကျင့်လို့စာထဲကတော့အဲ့လိုပြောတာပေါ့ဟုတ်လားမဂ္ဂင်၈ပါးအကျင့်ကလွဲလို့ကျန်တဲ့အကျင့်တွေနဲ့နိဗ္ဗာန်ကိုရနိုင်တယ်လို့ယုံကြည်ရင်အဲ့ဒါတိလပတ္တပရမတ္တတန်ရောစဉ်ခေါ်တယ်ဟုတ်လားအဲ့ဒါကိုလည်းဘာဖြစ်သွားပြီတော့ဖယ်လိုက်ပြီတဲ့ဟုတ်လားစစ်စာပြီးဌာဏတိအပပကာတု စတုဝါပါယိရှာဝိပ္ပမုတောစစ်စာပိဌာဏဏီအပပကတောယုံညံ့တဲ့အလွန်ကြီးမားတဲ့ဆိုးဝါးလွန်းတဲ့ယုံညံ့မှု6မျိုးကိုလည်းပယ်လိုက်ပြီတဲ့အဲဒီဆိုးဝါးမှု6မျိုးကဘာတော့ဟမ်ဘုရားကိုသွေးချင်းတရားအောင်လုပ်တာတန်ခါသင်ခွဲတာအမေတ္တာဖေတ္တာယန္တာတ္တာပြင်စန္ဒရိယက5ပါးပေါ့နော်အဲ့ဒီ5ပါးနဲ့ဘုံဘုံတို့ဖះမတာပါကျန်တဲ့ပုဂ္ဂိုလ်ကိုဆရာလို့ညွန်ပြတယ်လို့ခေါ်တာပေါ့အဲ့ဒါတစ်မျိုးပေါင်းလိုက်ရင်6မျိုးဟုတ်လား အဲ့ဒီ6မျိုး သောတာပန်ဟာမလုပ်တော့တကယ်တမ်းကဒါကပုထုဇဉ်ဘဝဟာဆက်စုပ်ဖွယ်ကောင်းလွန်းလှတယ်ဆိုတာကိုထင်ရှားပြဖို့မြတ်စွာဘုရားဒီလိုဟောတာတကယ်ရှင်သစ်သောတာပန်အဖေအမေကိုမပြောနဲ့တိရစ္ဆာန်ကိုတောင်မတတ်တော့ဘူးပွဲစိတ်ကလေးကိုတောင်မတတ်တော့ဘူးဒါဘာမို့ဘာလို့အဲ့လိုပြောရတာတော့သောတာပန်အဖေအမေကိုမတတ်တော့ဘူးလို့ပြောတာပုထုဇဉ်ကတတ်နိုင်သေးတယ်ဆိုတာကိုပြခြင်းလို့ဒီဟာကိုပြောတာသဘောပေါက်လားမသိဘူးတကယ်ရှင်သစ်သောတာပန်ဖြစ်သွားပြီဆိုရင်တိရစ္ဆာန်လေးရဲ့အသက်တောင် ရှင်လေးချဘူးလေးရဲ့အသက်တောင်မသက်တော့ပြောင်းလဲသွားတာဆိုအဲ့ဒါကိုပြောတာဟုတ်လားအဲ့လို तू ကအတွင်းကပြောင်းလဲသွားတဲ့အခါကျတော့သူ့ရဲ့အကျိုးရလက်တွေကလည်းဘာဖြစ်သွားတော့ပြောင်းလဲသွားပြီအကြီးမားဆုံးသောအပြင်ဘက်ကအပြောင်းကဘာတော့စတူဟာပါယေဟိရှာဝိပတ်မှုတော့အပေလေးပုံသူနဲ့မဆိုင်တော့ဖြစ်သွားသူ့ရဲ့အတွင်းထဲမှာတက္ကာဒိဋ္ဌိရဲ့ဝိရှိကိစ္စရဲ့တိလပတ္တရဲ့ခုနပြောတဲ့ယုံညံ့မှု6မျိုးကိုပယ်လိုက်တဲ့အခါကျတော့အပေကြလောက်အောင်ကြမ်းတမ်းတဲ့ကိလေသာ မရှိတော့ဘူး အပေကြလောက်အောင်ကြမ်းတမ်းတဲ့ကိလေသာမရှိတဲ့ကြောင့်သူပြုတဲ့ကံကလည်းအပေကြလောက်အောင်မပြင်းထန်အကုသိုလ်တော့မကင်းသေးဘူးသို့တော်လည်းပဲအဲ့ဒီအကုသိုလ်ကအပေပို့လောက်အောင်ထိမကြီးမာဘူးသူ့အတွင်းကိုသူဘာဖြစ်သွားတော့ပြုပြင်ပြောင်းလဲလိုက်သလိုဖြစ်သွားနိဗ္ဗာန်ကိုမြင်တာနဲ့အတွင်းကဘယ်လိုဖြစ်သွားပြောင်းသွားအတွင်းကပြောင်းတော့အပြင်ကလည်းပြောင်းသွားအဲ့တော့ဘဝကတကယ်တမ်းကစိတ်ပြောင်းမှဘဝပြောင်းမှာစိတ်မပြောင်းရင်ဘဝမပြောင်းဘူးဟုတ်လား ဒါကြောင့်မလို့ဘုန်းဘုန်းတို့ရဲ့အနာဂတ်ကဒီအခုပြစ္ဆုတ်မှာကနေထိုင်ပြီးတော့ပြောင်းမှအခြေအနေကကောင်းမှာပေါ့နော်သဘောပေါက်ရဲ့လားအင်းအဲ့ဒါကြောင့်မလို့ကြီးမားတဲ့အပြောင်းလဲဆိုတာနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်မှသာလေကြီးမားတဲ့အပြောင်းလဲဖြစ်မှာနောက်မရှင်တော့မပြောင်းလဲဘူးဟုတ်လားဒါမြတ်စွာဘုရားလက်ထက်ကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားကြလို့ကြီးမားတဲ့အပြောင်းလဲကြီးတွေနဲ့ပြောင်းလဲသွားကြတဲ့ပုံကိုယ်တွေရဲ့အကြောင်းကိုပြောရင်ကုန်နိုင်ပွဲမရှိဘူးနော် ခုတ်စုပ်တရာတို့ဆိုရင်တနေ့ပန်းဖို့ရှစ်ချက်တည်းကခိုးခိုးနေတာသောတာပန်ဖြစ်တော့ခိုးသေးလားမခိုးတော့ဘူးသူခိုးခဲ့တယ်ဆိုတာတော့ဝန်ခံလိုက်သေးတယ်ပြောင်းလဲသွားတာလေဘာအရေးကြီးတယ်ဘာအရေးမကြီးဘူးအကုန်သိတယ်ဟုတ်လားပြောင်းလဲမှုအကြီးကြီးဖြစ်သွားတာဟုတ်လားအဲ့ဒါတွေကိုဘုံဘုံတို့တက်တည်တာရကအနေနဲ့ပြောမယ်ဆိုရင်တရားနောက်ပြောခြင်းတဲ့အပိုင်းလေးကိုပြောလို့ရမှာမဟုတ်တော့ဘူးเนาะအဲ့တော့ယဟနာဖြစ်သွားပြီအရတ္တမဉ္ဇဉ်အရတ္တဖုန်ဉ္ဇဉ်ရသွားပြီဆိုရင်တော့ဒါ နောက်ထပ်ပြောင်းစရာမရှိတော့အောင်ကိုပဲပြောင်းသွားပြီလို့ဆိုရတော့မယ်လုံးဝသူ့စိတ်နှလုံးဟာတန်ရှင်းသွားပြီနောက်ထပ်ဒီစိတ်ကိုတန်ရှင်းဖို့အတွက်အတိဉာဏ်တစ်ခုရဖို့အတွက်သူကျင့်စရာပြုပြုလုပ်စရာကိုမလိုတော့ဘူးကတံကရဏီယံလုပ်စရာကိစ္စအကုန်လုံးပြီးသွားပြီဟုတ်လားစိတ်ကအစင်ကြယ်တုံးကြီးဖြစ်သွားပြီအတန်ရှင်းတုံးကြီးဖြစ်သွားပြီဘာအညစ်အကြေးမှမရှိတော့ဘူးဘာအမှားမှလည်းမရှိတော့ယဟနာဖြစ်သွားပြီဆိုရင်သဘောပေါက်ရဲ့လား ဒါနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ကြလို့နော်အတီးတီးအရိယာသူတော်စင်ကြီးတို့ဟာသူတို့ရဲ့ဘဝကိုအကောင်းဘက်ကိုဥတည်ပြီးတော့ပြောင်းသွားကြတာပေါ့နော်ဟုတ်လားနောက်ဆုံးဆင်းရဲတဲ့ဒီဘဝတန်တရားကိုသူစွန့်ပစ်ပြီးတော့ချမ်းသာတဲ့နိဗ္ဗာန်မှာမျက်မှောက်ပြုကြတာပေါ့သဘောပေါက်ရလားอืมဒါကဘုံဘုံတို့နိဗ္ဗာန်ရမှပြောင်းလဲမယ်ဆိုတာလေးကိုနိဗ္ဗာန်ကိုရအောင်ကြိုးစားအထုတ်လို့စိတ်ထက်သန်ဖို့ပြောတာပေါ့နော်အဲ့တော့ကြံတဲ့အချိန်လေးမှာဗာပြောမလို့နော်ဒီလောက်မြင်ဖို့ခက်ခဲတဲ့ အကောင်းဆုံးချမ်းသာလို့မြတ်စွာဘုရားချီးမွမ်းထားတဲ့တိသွားမှသာလျှင်တကယ်ဘဝမှာချမ်းသာတဲ့ဘက်ကိုပြောင်းလဲသွားမယ်ဒီလောက်အရေးပါတဲ့နိဗ္ဗာန်ချမ်းသာကိုရအောင်ဘုန်းဘုန်းတို့ဘယ်လိုလုပ်မလို့ဆိုတဲ့အပိုင်းဟုတ်လားအဲ့ဒါလေးကိုဘုန်းဘုန်းကအကျဉ်းမြင့်လေးပါပဲပြောပြခြင်းတယ်ဧကာယနောယံဘိခဝေမေဃောတတ္တနံဝိတုဒ္ဓိယတောကံပရိဒေဝနာတမတိကမာယဒုက္ခဒေါမနတ္တနာအထင်ကမာယညာယတ္တအဓိကမာယနိဗ္ဗာန်တ္တတိသိကိရိယာယ ယတိတံစတ္တာတော့တတိပဋ္ဌာနာဟောဒါလို့ဆိုရင်ရိပ်မိမယ်လို့ထင်တယ်နော်ယဟန်တို့တဲ့ဟောဒီတတိပဋ္ဌာန်တရားဆိုတဲ့လမ်းဟာတဲ့ရှောက်လမ်းမယ်ဆိုလို့ရှိရင်အကျိုးကျေးဇူး9မျိုးရမယ်တေချာပေါက်ရမယ်အဲ့ဒီအကျိုးကျေးဇူး9မျိုးရဖို့အတွက်နော်ရှောက်လမ်းရမယ်လမ်းကလည်းဒီတလမ်းပဲရှိအဲ့ဒါပါတော့ဆိုတော့နံပါတ်1တတ္တနာဝိတ္တုတ္တရာကျင့်သုံးတဲ့ပုံကိုယ်ရဲ့စိတ်နှလုံးဟာဖြူရှင်တန်ရှင်းအပြည့်ကင်းသွားမယ်တကယ်ပြောင်းလဲသွားမယ်ပေါ့နော် တောကံပရိဒေဝနဲ့တမရိကမာယနော်စိုးရင်ချင်းတောကနဲ့ငိုကြွေးချင်းပရိဒေဝကိုကြော်လွှားသွားနိုင်လိမ့်မယ်သူတို့ထားခဲ့လိုက်နေမှာထားခဲ့လိုက်နိုင်မယ်ပေါ့နော်ပြီးတော့ဗာပြောတော့ဒုက္ခဒေါမနတဏအထင်ကမာယကိုဆင်းရဲခြင်းဒုက္ခနဲ့စိတ်ဆင်းရဲခြင်းဒေါမနတတရားတွေချုပ်ငိမ့်သွားလိမ့်မယ်ပြီးတော့ဗာပြောတော့ညာယတအဓိကမာယဉာဏ်ဒီအစစ်စစ်မြင့်ပြီးတော့ဝိပဿနာဉာဏ်ထိုမှတစ်ဆင့်မဲ့ဉာဏ်ဟိုတနေ့ကပြောတဲ့အရိယတစ္ဆာနာတဒနာပေါ့နော်အရိယတစ္ဆာလေးပါးကိုထိုးထွင်းပြီးတော့သိတဲ့မဲ့ဉာဏ် အဲ့လိုညံလေးအဆင့်ဆင့်နော်မြင့်မားပြီးတော့ပိုင်ဆိုင်မှုရှိသွားလိမ့်မယ်ညံလေးဟုတ်လားနောက်ဆုံးကြတော့ဗာပြောတော့နိဗ္ဗာန်သစ္စိကိရိယာယနော်ဖို့ညံဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရမယ်အဲ့တော့ဒီနေရာမှာဘုန်းဘုန်းတို့ဟိုတနေ့ကအရိယသစ္စာနာဒတနံတော်လဲသစ္စာလေးပါးကိုသိတာမင်္ဂလာလို့ပြောတယ်အခုကနိဗ္ဗာန်သစ္စိကိရိယာယနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတာလဲမင်္ဂလာလို့ပြောတယ်ကွဲပြားမှုလေးကိုနားလည်ဖို့လိုတယ်အဲ့ဒါကိုဒီတပြေကံဆိုတော်ဘုရားကြီးက ယ်လိုရှင်းပြတော့ဆိုတော့အရိယာတစ္ဆာနာဒသနမင်္ဂလာဆိုတာမဲ့ဉဏ်ဖြင့်တစ္ဆာလေးပါးကို မြင်တာဟုတ်လားနိဗ္ဗာန်တစ္ဆိကရိယာယဆိုတာဖူဉဏ်ဖြင့်နိဗ္ဗာန်ချမ်းသာကို မျက်မှောက်ပြုတာအဲ့လိုလေးခွဲပြီးတော့နားလည်မဆိုရင်အလွန်ကောင်းမယ်လို့ရှင်းပြဟုတ်လားသဘောပေါက်ရလားအင်းအဲ့တော့ဒီမှာအဖြေဖုံဖုံတို့တွေ့ရတယ်ပေါ့နော်အလွန်မြင်ဖို့ခဲရင်တဲ့အကောင်းဆုံးချမ်းသာလို့မြတ်စွာဘုရားချီးမွမ်းခဲ့တဲ့ နော်ရရှိသွားမှသာလျှင်ဒုက္ခတွေငြိမ့်သည့်အထိတကယ်ပြောင်းလဲသွားမယ်နော်နိဗ္ဗာန်ချမ်းသာကိုရကျင်တယ်ဆိုရင်ဘယ်လိုလုပ်မလို့တတိပဋ္ဌာန်တရား၄ပါးကိုပွားများရမယ်ဓာတ်ရိုက်ဟောတာနော် ဟုတ်လားနိဗ္ဗာန်သစ္စိကိရိယာယနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းကနော်ဧကာယနောတကြောင်းဒီတော့လမ်းဖြစ်တယ်ဒီလိုဟောထားတာဟုတ်လားအဲ့တော့တတိပဋ္ဌာန်တရား၄ပါးဆိုတာဘာတော့နော်ကာယဝေဒနာစိတ်ဓာတ်ဓမ္မလို့ဆိုတဲ့ကုခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေပါပဲအနှစ်ချုပ်လိုက်ရင်ဟုတ်လား အဲ့ဒီသဘာဝတရားတွေကိုနော်ဖြစ်နေတဲ့အခိုက်အတန့်မှာသူဖြစ်နေတဲ့အတိုင်းဒါကို ဖြစ်နေတယ်လို့သတိထားနေဖို့သိနေဖို့အဲ့လိုဇက်တိုက်တိတိနေအောင်လေ့ကျင့်တာကိုဒါပါတော့သတိပဋ္ဌာန်တရားပွားများတယ်လို့ခေါ်တယ်နော်လွယ်ရစမယ်ဆိုရင်ဘယ်လိုစခိုင်းတော့မြတ်စွာဘုရားနော်ဝင်လေဝင်တိုင်းတိထွက်လေထွက်တိုင်းတိဒါကိုမြတ်စွာဘုရားဟောပုံအတိအကျပြောမယ်ဆိုရင်တတိရှိလျက်ဝင်သက်ကိုဝင်စေအံ့ဟုကျင့်ဤတတိရှိလျက်ထွက်သက်ကိုထွက်စေအံ့ဟုကျင့်ဤဟော ဟုတ်လားဆိုလိုတာကလေဝင်လည်းသိနေတယ်အသိမရှိဘူးမဟုတ်ဘူးကျန်တဲ့နေရာတွေးနေတာမဟုတ်ဘူးလေထွက်သွားရင်လည်းအဲ့ဒီထွက်သွားတာကိုသိနေတယ်ဟုတ်လားအဲ့တော့သတိပဋ္ဌာန်တရားပွားတယ်ဆိုတာဘာတော့ကိုယ်ခန္ဓာမှာဘာပဲဖြစ်ဖြစ်ဖြစ်နေတာတွေကိုသတိရှိဖို့သိနေဖို့ဟုတ်လားအဲ့လိုသတိရှိပါများလာလို့ရှင်ကိုကြည့်နေတဲ့ဒီအရာနဲ့ပတ်သက်ပြီးတော့တဖြည်းဖြည်းနဲ့နားလည်လာမှာပဲပြောရရင်ကြည့်ပါများရင်မြင်မှာပဲမြင်မှာများရင်သိမှာပဲဟုတ်လား တကယ်ကိုပဲဒါဟာဒုက္ခသစ္စာပါလို့ပိုင်ပိုင်နိုင်နိုင်သိတဲ့တနေ့ဒီဒုက္ခတွေရဲ့ပုံမှာဆွေးလန်းမှုမဲ့မုန်းမှုတဏှာလောဘကိုသူ့အရှင်နဲ့သူပယ်တတ်နိုင်မှာပဲကိလေသာတရားတွေသူ့အရှင်နဲ့သူချုပ်ငြိမ့်သွားမှာပဲဒုက္ခလို့မသိသေးလို့ကိလေသာတွေကဖြစ်နေတာ။အိုးသဘောပေါက်ရဲ့လား။ဒုက္ခလို့ကလည်းဘာလို့မသိတာတော့ဒီယုံ nant ဒုက္ခကြီးဒုက္ခဖြစ်နေတာသိကြပါလဲကဲနဲ့ကိုယ့်ရဲ့စိတ်ကဒါဟာဒုက္ခပါလို့ဘာလို့မသိရတာတော့သိအောင်မှမလုပ်ပဲကို။သူ့ကိုသတိမှမထားပဲကို။ဟုတ်လား။ သူ့ကိုဘုံဘုံတို့ကအလွယ်လွယ်မှားမှားပဲသုံးသပ်နေတာပဲများတယ်နော်ပြည့်ညက်တင်ပြီးတော့နော်အလွယ်လွယ်မှားမှားနဲ့ပဲဘုံဘုံတို့ကနော်ဘာလို့လဲနော်မှားယွင်းတဲ့နီးနဲ့ပဲရှုမြင်နေကြတာများတယ်နော်မှန်ကန်တဲ့နီးနဲ့မရှုမြင်ဘူးဟုတ်လားအဲ့တော့တတိပဋ္ဌာန်ဆိုတာဘာတော့ဘဝခန္ဓာရဲ့ပုံမှာမှန်ကန်တဲ့နီးနဲ့ရှုမြင်တတ်ဖို့မြတ်စွာဘုရားသင်ပေးတာလို့ကမဆိုနိုင်ဘူးလားဆိုနိုင်တယ်ဘာပဲဖြစ်ဖြစ်ဟုတ်လားချမ်းသာတာဆင်းရဲတာခံစားပိုင်းခံစားမှုပိုင်းဆိုင်ရာနော်စိတ်ရဲ့အတွေးတွေ ဖြစ်သည်မြတဘာဝတရားတွေကိုအကုန်လုံးဒါတွေဟာသိရမှတ်ရမယ်နားလည်အောင်လုပ်ရမယ်အရာတွေလို့သဘောပေါက်ပြီးတော့ဖြစ်လာသည်မြတဘာဝတရားအလုံးစုံကိုတတိထားပြီးတော့ဘုံဘုံတို့ကြည့်မယ်ဆိုရင်ဒါဘာလို့တခေါ်တော့တတိပဋ္ဌာန်တရားပွားများတယ်ဟုတ်လားအဲ့လိုကြည့်ပါများလို့မြင်ပါများလာပြီးသိပါများလာပြီးဆိုရင်ဒီအသိဟာတဖြည်းဖြည်းနဲ့စင်ကြယ်ပြီးတော့နောက်ဆုံးမဉ္ဇဉ်ဖုန်ဉ္ဇဉ်အဆင့်ကိုရောက်မသွားပြီဘူးလားရောက်သွားနိုင်ပဲဒါလိုရင်းလေးကိုပြောပြတာဟုတ်လားဒါကြောင့်ဒီကနေ့နိဗ္ဗာန်သစ္စည်းကိရိယာ မင်္ဂလာဟုတ်လားဘုန်းဘုန်းတို့ဘယ်နှမျိုးလောက်ပြောခဲ့တော့နိဗ္ဗာန်နဲ့ပတ်သက်ပြီးတော့၅မျိုး ဟုတ်လားနိဗ္ဗာန်ဆိုတာဘာလဲနိဗ္ဗာန်ဆိုတာမြင်ဖို့အလွန်ခက်တယ်နိဗ္ဗာန်ဆိုတာအကောင်းဆုံးချမ်းသာဖြစ်တယ်နိဗ္ဗာန်ချမ်းသာကိုရမှဘဝမှာတကယ်ပြောင်းလဲနိုင်မယ်အဲ့ဒီလောက်ထူးကဲတဲ့နိဗ္ဗာန်ကိုရအောင်ဘယ်လိုလုပ်မလဲဒါတွေပြောကြတာနော်ဒါပြန်ပြီးတော့ဘုန်းဘုန်းတို့အစီအစဉ်တွေကြပြန်မပြောတော့ဘူးနော်ဟုတ်လားဒါခေါင်းစည်းလေးပြောပြီးရင်တော်ပြီနော်ဟုတ်လားဒါကြောင့် ဒီအမြင့်မားဆုံးမင်္ဂလာနဲ့ပြည့်စုံအောင်နော်ကြိုးစားအထောက်နိုင်ကြပါစေလို့ဘုန်းဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလုပ်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဖရာတပည့်တော်တို့သည်မညံပုညံမျက်နှိပ်ပံကိုလျင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြဂုံရာတတိ